ခွင်တို့ဒီနေ့2020ခုနှစ်ဇူလိုင်လ26ရက်တနင်္ဂနွေနေ့ည9:00နာရီချိန်ထေရဝါဒဓမ္မကမ္မထာလမ်းစဉ်အပိုင်း21အဲဒါဆက်ပြီးဘုန်းကြီးတို့ပြောပါမယ်အဓိကတော့ကာယ ानु ပဒနာသတိပဋ္ဌာန်ပြောနေတာပေါ့နော်အဲဒီကာယ ानु ပဒသတိပဋ္ဌာန်ထဲမှာအာနာပါနာပြောခဲ့ပါပြောနေပါတယ် ဒီအာနာပါနာမှာဉာဏ်ဒီဝိပဿနာပိုင်းမှာဉာဏ်ဒီအစဉ်စဉ်ဖြစ်ပုံပေါ့လေရှုမှတ်ပုံအဘုန်းကြီးတို့မနေ့ကပြောနေတာတော့တော40ဆိုတမ္ပတနာဉာဏ်ပိုင်းပေါ့ဒီတော40ရဲ့ရှုမှတ်ပုံပြောပါအဲ့ဒီထဲမှာဘုန်းကြီးတို့တော40ထဲမှာရှိကနေသနုပဒနာနေသလက်နေသလက္ခဏာပေါ့လေ ဒါအနေဆာနဲ့ပတ်သက်ပြီးတော့တော့ဆက်ချက်အဲ့ဒါပြီးသွားပါပြီ။နောက်ဒုက္ခလက္ခဏာ25ချက်ဒုက္ခလက္ခဏာနဲ့ရှုမှတ်ဖို့အတွက်ဒုက္ခတော့ပေါ့။အဲ့ဒီ25ချက်လည်းပြီးသွားပါပြီ။ဒီနေ့ပြောရမှာတော့အနတ္တလက္ခဏာ5ချက်ပေါ့။ဒီအနတ္တလက္ခဏာ5ချက်ကိုစာ ဇာကြတော့စာပေမှာကြတော့အနတ္တတော်ဆိုဒီလိုသုံးထားတာပေါ့ဗျာအဲအနတ္တလက္ခဏာရှုမှတ်အနတ္တရှုမှတ်တဲ့ဤပေါ့အဲ့ဒါဒီနေ့ပြောပါမယ်အနတ္တတော်အဲ့ဒီမှာစာလေးကြည့်မယ်အနတ္တတော်အနတ္တအတ္တမဟုတ်ဘူးငါမဟုတ်ဘူးပေါ့ငါသူတို့ကယောက်ျားမိန်းမမဟုတ်ဘူးအတ္တမဟုတ်အတ္တကောင်ဝိညာဉ်ကောင်မဟုတ်ဘူး ဒီလိုလည်းပြောလို့ရတော့ဒီဖြစ်နေတဲ့တွေ့နေတဲ့ယုံနာတွေဟာဒါလေးကကိုယ့်အကိုဒီငကောတော့ကိုယ့်ကိုဒီဉာဏ်นี่ကိုယ်ဝဲပြမဖြစ်ခင်တော့ငါမှတ်နေတာပဲသူမှတ်နေတာပဲငါသိနေတာပဲသူသိနေတာပဲဒီလိုဖြစ်တော့ဒါတွေကငါသူတော်ယောက်ျားမိန်းမမို့ငါမဟုတ်ဘူးပေါ့ယုတ်တဘာဝတသက်နတ်တဘာဝတသက်ဒါတရားပြအတ္တကောင်ဝိညာဉ်ကောင်မဟုတ်ဘူးဒီလိုမြောင်ရှုရတော့သုံးညတော့ သုံးဉဏ်ငါမှစိတ်သုံးနေတယ်ငါတို့ကယောက်ျားမိန်းမစိတ်သုံးတယ်ငါတို့ကယောက်ျားမိန်းမဆိုတာမရှိဘူးအဲ့ဒါစိတ်သုံးတယ်လို့ခေါ်တာပေါ့ပရဒောပရံအကျွမ်းဝင်မြဲကင်းသောသူစိမ့်ပြင်ပါလာတယ်ဘုရားဒီခန္ဓာကိုယ်ကိုတိတ်နှစ်သက်မြန်နိုးပြီးတော့ဟောတကယ်ကိုယ်နဲ့ယဉ်တည်တယ်အမြဲတမ်းဝထားမယ်ရာဒီလိုထင်တော့တကယ်တကယ်ဒီဇမားကြီးတွေဖောက်ပြန်လာပြီး တေချိန်ကြလို့တေရပြီဆိုဘာမှတတ်နိုင်ဘူးဒစိမ့်ကြီးဖြတ်သွားတယ်တကူကဘလောက်ကျွမ်းဝင်တယ်ပြောပြောတော့ကြဒစိမ့်ဖြတ်သွားတယ်ကိုယ်ခန္ဓာကိုယ်ပဲဖြစ်ဖြစ်ကိုနိတ္တမြန်တဲ့ပုဂ္ဂိုလ်ရဲ့ခန္ဓာကိုယ်ပဲဖြစ်ဖြစ်နောက်ဆုံးကျဒစိမ့်လို့ဖြတ်သွားတယ်ဒါကိုလည်းမြင်အောင်ရှုရမယ်ရိဋ္ဌတော်ရိဋ္ဌံအနိတ္တာရဟုသမျှကိစိတ်ရတဲ့သဘောတရားပဲဒါတွေကတော့ပျက်စီးချိန်ကြပိုသိတယ်ဒါကိုရှုမှတ်နေလဲ ပေါ်ပြီးပြောက်ဖြစ်ပြီးပြက်အဆင်းရဲဒုက္ခတွေဖြစ်နေမယ်မမြဲတဲ့သဘောတွေမြင်နေမယ်ဆင်းရဲတဲ့ခံခဲ့တဲ့သဘောအော်ခန္ဓာကြီးကဘာမှအနှစ်သာရမရှိပါလားသဘောပေါက်ပါလေဗျာမှန်မှန်တုတ်ဆတော်တချောင်းရင်ပါတယ်ကတ်နေတော့အတ္တမမီတုတ်ဆတော်တုတ်ဆအတ္တမမီအချီးနေပါလားဒါလည်းသဘောပေါက်ဘာမှနှစ်သက်ခါနှစ်သာရမရှိတော့အလကားကြီးပဲ အလကားယုံနာနေပဲအလကားခန္ဓာကိုယ်ကြီးပဲဒီလိုသဘောပေါက်အဲတော့ရှုနည်းတွေကဘုန်းကြီးတို့ဒီမှာဒီတမန္တဉာဏ်ပိုင်းမှာလေရှုနည်းတွေအများကြီးဝိသုဒ္ဓိမဲ့တို့ပရိသမီရာမက ပါဠိတော်ရှင်သာကုရရှင်မြတ်ကြီးကသူကတော့ဉာဏ်လည်းကြီးတော်ကြီးတော့အများကြီးဟောထားပါကျေဝန်းပါတယ်ဆရာတော်ကြီးများတော့ဘာကောက်ချက်ချလဲဆိုတော့ဒီကျေကျေဝန်းဝန်းတမန္တဉာဏ်ရှုနည်းတွေကတော့ ပင်ကိုဉာဏ်ထက်မြက်တဲ့ပုဂ္ဂိုလ်ဉာဏ်ကောင်းတဲ့ပုဂ္ဂိုလ်ပေါ့နော်ဒီလိုပုဂ္ဂိုလ်မျိုးတွေကောင်းတယ်တဲ့ဘုသူတ္တများတဲ့ပုဂ္ဂိုလ်တွေဒီရှုနည်းတွေကကောင်းတယ်တဲ့ပင်ကိုဉာဏ်အာနယ်သိဉာဏ်အာနယ်ဘုသူတ္တနေတဲ့ပုဂ္ဂိုလ်ကြတော့ဒါတွေမရှုလဲရပါတယ်တဲ့အနတ္တလက္ခဏာသုံးလောက်ရှုမှတ်ရင်ကို လုံလောက်ပါတယ်ဒီလိုပြောတယ်ပေါ့ဗျာဒီအနတ္တလက္ခဏာရှုမှတ်ပုံနဲ့ဘုန်းကြီးတို့ ရှင်သာရိပုတ္တရာပရိသမဂ္ဂမဂ္ဂပါဠိတော်မှာဒီဟာလေးတွေပြောသွားတာရှိတယ်ပေါ့နော်ဒါလေးဘုန်းကြီးကနည်းနည်းလေးပြောရင်တော့အများကြီးတော့ပြောစရာမလိုပါဘူးသူတို့ရှင်သာရိပုတ္တရာကအဲ့ဒီပရိသမဂ္ဂမဂ္ဂပါဠိတော်မှာဘယ်လိုဟောတာလဲဘယ်လိုပြောတာလဲဒါလေးသိဖို့ရည်ကြီးတော့ပရိသမဂ္ဂမဂ္ဂပါဠိတော်မှာသူကအနတ္တလက္ခဏာ၃နဲ့ဆင်တာဒီ ခန္ဓာ၅ပါးပေါ်လေဘုန်းကြီးတို့ဝိပဿနာရှုပြီးဆိုဒီခန္ဓာ၅ဥပါဒณะခန္ဓာ၅ဆွဲလန်းနေတဲ့ခန္ဓာ၅ပါးကိုရှုရတော့ခန္ဓာ၅ပါးရှုတော့ယူဘက်ခန္ဓာယုတ်ခန္ဓာကိုဆွဲလန်းယူဘက်ကယူဘပါဒณะခန္ဓာယူဘက်ခန္ဓာပေါ့ဝေဒနာဘောဆွဲလမ်းမယ်သင်ညာဘောဆွဲလမ်းမယ်သင်္ခါရဘောဆွဲလမ်းဝိညာဉ်ဘောဆွဲလမ်းအဲ့ဒီ၅မျိုးအနတ္တလက္ခဏာတုတ်တိုင်းပါပဲပရိသမီရမကပါဠိတော်မှာရှင်သာရိပုတ္တဟောတာနော်အဲ့မှာဘယ်လိုလဲဆိုတော့ ဒီရုပ်အားလုံးဟာဒီအတိတ်နာကပစ္စုပန်အနေနဲ့လည်းအနေဆာမြောင်ရှုနိုင်တယ်ဒါကိုလည်းပြောတယ်7မျိုးသောခြင်းဟာလို့ဒါကိုပြောခဲ့တယ်ပေါ့နော်ဒီခန္ဓာ၅ပါးကိုရှုမှတ်တဲ့ကမှာ7မျိုးသောခြင်းအပြင်နေဆာမြောင်မှတ်နိုင်တယ်ဒါကိုပြောတယ်အဲ့လိုမြောင်မှတ်နိုင်တယ်ပြီးတော့ဒုက္ခမြောင်မှတ်နိုင်တယ်အနတ္တမြောင်မှတ်နိုင်တယ်ဒီမှာတော့သူကဒီဒီမှာကိုတော်တော်များများခန္ဓာ၅ပါးဆို၅မျိုးပြောသွားတော့ပေါ့လေနော် ဘယ်လိုပြောသွားလဲဆိုဒီမှာရုပ်အားလုံးဟာအတိတ်နာကနေပြစ္ဆုတ်ပန်နေနဲ့ရှုနိုင်တယ်ဒါတတွဲပေါ့နော်ဒါဘုန်းကြီးတို့ပြောခဲ့အကုန်လုံးတော့ပြောရှုမှတ်ကြတော့မလို့ပြသူညာလိုက်ပဲဒါကြောင့်ဟိုတနေ့တော့ဘုန်းကြီးမာရိပြန်တော့မှာအာနာပါနဇာမြာပဲနဲ့ရှုမှတ်တဲ့ကံပါဠိလေးအဲ့ဒီမှာပြခဲ့တယ်အဲ့ဒီမှာတော့အစ္ဆတဝါဗိဒဝါဒါပဲဟောသွား ပြီးတော့ဒီရုပ်တရားတွေကိုအစ္ဆဒဗိဒအနေနဲ့တတွဲရှုနိုင်တယ်ဒါလည်းရှုလို့ရတော့နောက်အောလာဒီကဒုက္ခမအနေနဲ့တတွဲရှုနိုင်တယ်ပုဂ္ဂိုလ်အနေနဲ့ပေါ့နော်အစ္ဆဒဗိဒရှုနိုင်တယ်နောက်အောလာဒီကဒုက္ခမအနေနဲ့ရှုနိုင်တယ်ပုဂ္ဂိုလ်အနေနဲ့ဟိနပတိတာအနေနဲ့တတွဲရှုနိုင်တယ်ဒုရတန်တိကအနေနဲ့တတွဲရှုနိုင်တယ်ဘယ်တွဲပဲရှုရှုပေါ့နော်သူ့တွဲနဲ့သူရှုပြီးတော့အနိစ္စမြောင်ရှုရမယ်ဒါတစ်ချက်ပေါ့ နော်ပြီးတော့ခါကျအနေဆမြင်ပြီးတော့ဘာမှမဒုက္ခလည်းမြင်အောင်ရှုရမယ်ပြီးတော့ဒီယုတ်တရားတွေကိုအနတ္တလည်းမြင်အောင်ရှုမယ်ဒါကိုလေပရိသမီရမကပါဠိတော်ဒါတဏီပြောတယ်ပေါ့နော်ဒါလေးမှတ်တာပေါ့နောက်တစ်ခါကျသူကဘာလဲဆိုတော့လွယ်ကူတဲ့နီးပေါ့လေဒါတွေတော့သင်ညိုလိုပါလေဒါတွေပါပါတယ်အဲဒီ ကာလသုံးပါးအနေနဲ့တတွဲရှုမယ်ဆိုပါတော့အဲ့ဒီကာလသုံးပါးတတွဲရှုတဲ့အခါမှာဒီယုတ်တရားတွေဟာပျက်စီးတဲ့ခရခရထေနအနေဆံပျက်စီးတဲ့သဘောကြောင့်မမြဲပါလားပယထေနဒုက္ခံဘေးမျိုးစုံရှိတဲ့အတွက်ဆင်းရဲပါလားပြဿနာမျိုးမျိုးကြုံရတဲ့အတွက်ဒီကံတော်ကဆင်းရဲပါလားဒါမျိုးရှုနိုင်တယ်အတ္တရကထေနအနတ္တာ ဘာမှအနှစ်သာရမရှိတဲ့ခန္ဓာကိုယ်ကြီးပဲအဲ့လိုမြင်တာအနတ္တပဲဒီနည်းနဲ့လေသမ္မတရညာကိုရှုနေတယ်သူကပရမဟိုဝိသုဒ္ဓိဝိသုဒ္ဓိပြီးတော့အနတ္တလက္ခဏာသုတ်တန်တိုင်းသူအဲ့လိုရှုနည်းကိုရှင်းပြကြမိတ်ပါတယ်ခုနည်းကြတော့ဘုန်းကြီးတို့အသိညို့တို့ဘာလို့ကြဒါကိုရေးထားတယ်အဲ့တိုင်းပါပရမဒီကာလသုံးပါလုံးရှုရှုအစ္ဆဒဗိဒရှုရှုအဲ့ဒီရှုတဲ့အခါမှာ ဒီယုတ်တရားတွေဟာကုံပြက်တဲ့ကုံကုံတက်ပြက်တတ်တဲ့သဘောကြောင့်မမြဲပါလားဟိုပေါ်ပြီးပြောက်ဖြစ်ပြီးပြတ်သွားပါဗျာဒါအဲ့လိုမြင်မမြဲပါလားလို့ရှုမယ်ဒုက္ခဝနာတွေပါရှုပြီးဆိုအိုးတော်တော်ခန်းခက်တာဟိုနာနာဒီနာ နာဟိုနာအောင်ဒီနာဖြည်းဖြည်းနာလဲဒိုးနာလဲယောနာလဲဒိုးနာလဲယောနာလဲဟောခန္ဓာကြီးကတခုမှမကောင်းပဲဘေးမျိုးစုံဒုက္ခမျိုးစုံဝိုင်းနေတဲ့အရာကြီးပဲဆိုတော့ ဒီလိုသဘောပေါက်လိုက်ဒုက္ခမြင်တာပါအတာရကထေနဖြည့်ပြီးပြက်ဘေးမျိုးစုံဆင်းရဲဒုက္ခမျိုးစုံတွေ့နေတဲ့ဒီယုတ်တရားနံတရားတွေကဘာမှနှစ်သာရမရှိပါလားဒီလိုလဲသဘောပေါက်လာပါတယ်ဒါတနည်းပေါ့နော်တတိယတဝါဒကြပါပြောလေဆိုတော့ဒါတော့မနေ့ကပြောခဲ့တာပုံစံမျိုးလေးပါဒီကာလသုံးပါးလုံးမှာဖြစ်တဲ့ယုတ်တရားတွေကိုမမြဲလို့လဲရှုနိုင်တယ်မမြဲဘူး ပေါ်ပြီးပြောက်တယ်ဆိုရှုနိုင်တယ်ဟိုဒါတွေကအကြောင်းတိုက်ဆိုင်လာလို့ပေါ်လာတဲ့တရားတွေပဲဒီလိုလဲရှုနိုင်တယ်အကြောင်းကိုဆွဲပြီးဖြစ်တဲ့တရားတွေပဲအကျိုးကိုဆွဲပြီးဖြစ်တဲ့တရားတွေပဲဒီလိုလဲရှုနိုင်တယ်ဟာဒီတရားတွေကပေါ်ပြီးပြောက်ဖြစ်ပြီးပြတရားတွေပဲအဲ့ဒီလိုလဲဉာဏ်နဲ့ဆင်ញင်ပြီးရှုနိုင်တယ်ဆိုအများကြီးပေါ်ပြောတော့ဗောဗျာဒါရုပ်ရဲ့ရှုနေဝေဒနာလည်းဒီတိုင်းရှုသင်ညာသင်္ခါရဝိညာဉ်ဒီဟာတွေဒီတိုင်းရှုဆိုဒီလိုညွန်သားတယ် ပြီးတော့ယောဂီတို့အနေနဲ့じゃကိုယ်ညံနဲ့ချင့်ချိန်ပြီးတော့ရှုမှတ်နိုင်မှာအချို့ဆရာသမားတွေじゃလေဒီပုဂ္ဂိုလ်ညံနဲ့ထက်တချို့စာပေချင်းလည်းရှိပြီးကသုံးပုံဆောင်တဲ့ပုဂ္ဂိုလ်မျိုးသုံးပုံတချို့ရညံလောကပင်ကုန်ညံထက်တယ်ထက်တဲ့ခါကျမနေ့ရလို့ပေါ့တော်40လေးပါလေရှုခိုင်းကြည်ခိုင်းတော့ဖတ်ခိုင်းတယ်သူတို့ကတချို့じゃဒီဖတ်ရုံနဲ့ရတာရှိတယ်မြန်တယ်ညံတိတ်ကောင်းတော့အဲ့လိုမျိုးကြရင်တော့ရှုမှတ်နိုင်တယ် အဲ့ဒီမှာဘုန်းကြီးတို့သတိထားဝေရာကရှုမှတ်တဲ့အခါမှာပထမတော့ဒီညာမဖြစ်ခင်တော့ဆင်ញင်ပြီးမှတ်နေရတာပေါ့ဗျာဘုန်းကြီးတို့ဒီမှတ်စပဲကြည်လိုက်ဝင်လေထွက်လေဝင်လေထွက်လေတမားရအောင်ရင်လောက်ကြနောက်ပြီးတော့ဖောင်းပိန်မှမှာဖောင်းနေပိန်နေဖောင်းနေပိန်နေဘယ်တဘာဝမြင်မလဲအဲ့ဒီကမ္မဋ္ဌာန်းစရာဖြည့်မြပထမတော့ဒီတိုင်းပဲတာမန်ပဲဆင်ញင်တဲ့သဘောလောက်ပဲ တကယ်သိရမှာတော့ဉာဏ်နဲ့မြင်ရမှာပေါ့အနေဆဆိုအနေဆဆိုဉာဏ်နဲ့တကယ်မြင်ရမယ်ဒုက္ခဆိုဒုက္ခဉာဏ်နဲ့မြင်ရမယ်အနတ္တဆိုအနတ္တဆိုဉာဏ်နဲ့တကယ်မြင်မှဒီဉာဏ်ကြီးရှေ့တက်တယ်ဗျဟိုဆင်ញင်ယုံလောက်တင်မယ်ဆိုရင်တော့ဘောင်းနဲ့ပိန်နဲ့ဝင်လေထွက်လေဒီလောက်လေးဆင်ញင်သိလေးရတော့ဘာမှအသိဉာဏ်မဖြစ်ဘူးဗျအသိဉာဏ်မဖြစ်ရင်ဝိပဿနာဉာဏ်ကြီးရှေ့မတက်ဘူးဗျအဲ့ဒါလေးတော့သတိထားဖို့လိုတော့အကျယ်ပဲရှုရှုအကျင့်ပဲရှုရှုရှုနိုင်ပါတယ် ကိုစွမ်းနိုင်ဒါပဲခုနလိုပြောလို့ရှုမှတ်တဲ့အခါမှာဆင်ញင်တာများပြီးတော့အသိဉာဏ်မဖြစ်ဘူးဆိုရင်တော့ဒါဉာဏ်မဖြစ်ဘူးပေါ့ဗျာဟိုဉာဏ်နဲ့ဆက်ဖြစ်ဖို့ခက်တယ်အဲ့တော့ရှုမှတ်တဲ့အခါဗြဟ္မတော့ဆင်ញင်မှုနဲ့ရောပြီးတော့ရှုမှတ်တော့ရှုမှတ်ရှုမှတ်ရင်လည်းအသိဉာဏ်လေးတကယ်ကိုရှင်းရှင်းလင်းလင်းမြင်လာပြီဆိုဉာဏ်တွေကဆစ်ဆင်တက်သွားအဲ့ဒီကြမှာဘုန်းကြီးတို့ကိုလိုချင်တဲ့ပန်းနေဖြစ်ဖြစ်ချင်းရောက်သွားတယ်နော်ဒီတော့ တော်40ရှုမှတ်နေဆိုတာအဲဒီလောက်နဲ့ထားလို့ရနောက်ဒီမှာဘုသူတ္တအနေနဲ့ဘုန်းကြီးပြောလိုက်ပါအောင်မယ်ဒီဟာတွေကိုသူကဘယ်လိုခွဲပြလဲဆိုဒီမှာတော့ဘုန်းကြီးတို့ကဒီမှာအခုယောဂီတို့ဓမ္မကြီးတို့တရားကြီးတို့လက်ထက်မှာတော်40ပဲပါတော့ဗောနော်အဲ့မှာဒါကယူဘက်ခန္ဓာအတွက်ဟိုတော်40ပေါ့ယူဘက်ခန္ဓာအတွက်တော်40ခန္ဓာ5ပါးရှိတော့နော် ယူပခန္ဓာအတွက်တော်40ခန္ဓာတစ်ပါးတစ်ပါးစီမှာ တော်40ရှုမှတ်နေသို့မဟုတ်ဘာဝနာ40ရှုမှတ်နေလို့နှစ်မျိုးလုံးခေါ်လို့ရတယ်ဒါလည်းမှတ်တာဒီဟာကိုတော်40ဆိုတော့ခုနကအနေဆတော်ဒုက္ခတော်နတ္တတော်ဒါတွေပါလို့တော်40လို့စာပေပညာရှင်များသုံးတယ်တကယ်တမ်းကျတော့ဘာဝနာပါပဲရှုမှတ်နေဘာဝနာတွေဘာဝနာ40လို့ခေါ်တယ်နော်အဲတော့ခန္ဓာတစ်ပါးတစ်ပါးမှာ40 40 45လေးငါခန္ဓာ၅ပါးဆိုတော့မလို့လေ45လေး20ပေါ့200ပေါ့အဲ့လိုဒီလိုအဲ့ရောနေရဝိပဿနာလို့ခေါ်တယ်သမထဉာဏ်ပေါင်းဟာ200ပေါ့လေတောက်တကယ်ကိုဉာဏ်ပညာထက်မြက်တဲ့ပုံကိုကြအဲ့လိုပွားနိုင်တယ်လို့ပြောတယ်အဲ့ဒီမှာဘုန်းကြီးတို့သတိထားဖို့ရာကဘာလဲဆိုတော့ခဏခဏပြောပြပါတယ်အဲ့ဒီမှာ တဏှာဒိဋ္ဌိမာနကွာအောင်ရှုရမယ်နော်မဟုတ်ဆရာတို့တို့ကြောင့်ခွန်ကြီးတို့သူကတော့ဒိဋ္ဌိကိုဇောင်းပေးပြောတာဒိဋ္ဌိဇောင်းပေးပြောဒိဋ္ဌိကွာဖို့အမြဲမိတ်ပါတယ်ဆရာတို့ရတကယ်တော့ကြောင့်ဘုရားကတော့တဏှာဒိဋ္ဌိမာနသုံးမျိုးလုံးခွာရမယ်ဒါမိတ်တာဒုက္ခအနေဆပေါ့လေများသောဖြင့်ရှုကြတာအနေပေါ်ပြီးပြောက်ဖြစ်ပြီးပြက်ဒါအစမြင်အနေဆဒုက္ခအနတ္တ အနေဆာတကယ်သင်္ခါရတရားတွေယုံနာတရားတွေဘုန်းကြီးတို့အနေဆာရလို့မြင်လာရင်ဝိသုဒ္ဓိမကောတခြားနေရာတွေအများကြီးပြောပါတယ်မာနကွာကြသွားတယ်အဲ့ဒါလေးသတိထားဖို့ကြောက်ဘုန်းကြီးတို့ကအာဘာညာနေဖြစ်တဲ့ညာညာညာညာနေဖြစ်တယ်ဘာဇန်နေရတယ်ညာဇန်နေရတယ်ဘာမက်တွေရတယ်ညာမက်တွေရတယ်အဲ့ဒီဟာနဲ့သုံးသပ်ကြည့်နေဒီခါလေးကိုကအဲ့တိုင်မနေနိုင်တော်တော်ရှက်ဆရာကောင်းတရားအတွက်လည်းမကောင်းကိုယ်အတွက်လည်း မှတ်ထားမယ်ယုတ်တရားအနံတရားတွေကိုတနည်းအားဖြင့်ယုတ်တရားအနံတရားသင်္ခါရလို့လည်းခေါ်တယ်ဥပါဒဏ်နဲ့ခန္ဓာ၅ပါးလို့လည်းခေါ်ပါတယ်ဒီတရားတွေကိုအနိစ္စလို့ဉာဏ်နဲ့တကယ်မြင်ရင်မြင်ရောဝိပဿနာရှုနိုင်ရင်ဘာကွာမလဲမာနကွာတယ်မာနဆိုတယောက်နဲ့တယောက်မယုံသေးတာမလေးစားတာထင်သေးတာထင်မြင်သေးတဲ့အကြည့်တွေနဲ့ကြည်တာအပြောဆိုတွေဘုန်းကြီးတို့အတူတူပဲနော်ဘုန်းကြီးတို့တရားဟောတာဆိုမာနတန်ကြီးနဲ့ပြောနေဟောနေမယ်ဆိုဒါလည်းတိတ်တဘောမကြောက်ဘူး ကိုယ်လုံးနဲ့ပြောနဲ့အဲ့ဒါမှတ်ထားမယ်သင်္ခါရတရားတွေကိုယုံနာတရားတွေကိုမမြဲတဲ့သဘောညာနဲ့တကယ်မြင်မယ်တကယ်မြင်ဝိပဿနာရှုနိုင်တယ်ဆိုမာနကွာပါလေဒီတကယ်တော့မြင်သွားမယ်အဲ့ဒီပုဂ္ဂိုလ်ကလူလူချင်းဘုန်းကြီးဘုန်းကြီးရိုသေပါတယ်လေးစားပါဒါလေးမှတ်တာနော်တရားရှိတဲ့ပုဂ္ဂိုလ်ဒါကြောင့်မို့တရားရှိတဲ့ပုဂ္ဂိုလ်များမန်ကအလိုလိုကြပြီးသား သူတော်ကောင်းတွေကမန်လို့လို့ကြဒီမာနပေါ့နောက်တစ်ခုသွားမယ်တဏှာဒိဋ္ဌိပေါ့တဏှာဒီကနမာနကွာတယ်အနေစာဒုက္ခအနတ္တအဲ့လိုသွားလိုက်တော့အနေစာပြဒုက္ခခန္ဓာကိုယ်ကြီးရဲ့ယုံနာတရားခန္ဓာကိုယ်ကြီးပေါ်မှာဖြစ်ဖြစ်ယုံနာတရားတွေပေါ်မှာဖြစ်ဖြစ်ဆင်းရဲတဲ့သဘောမြင်လာရင်ဘယ်ဒီခန္ဓာကိုယ်ကြီးလိုချင်တော့မလို့ဗျာလိုလိုကွာကြသွားတယ်ယောဂဖြစ်လာမယ် သို့မဟုတ်ယောဂမဖြစ်သည့်တိုင်မှာဒီလိုကျမ်းမာရေးကောင်းတော့ဒါကိုစွန့်လို့ရရတယ်ဗျဖြတ်ချရတယ်ဒါကိုပြောချင်တာတကယ်လို့တော့ဘုန်းကြီးကဒီကံတော်ကိုရဲ့တဘာဝဒုက္ခမမြင်ဘူးသို့မဟုတ်ဒီယုံနံတရားတွေဒုက္ခမမြင်ဘူးသင်္ခါရတရားတွေဒုက္ခမမြင်ဘူးဆိုတွေ့ထားတာဖက်ထားတာပဲစွန့်လို့အခက်တယ်နော်ဟိုဒကာကြီးတို့ညီမကြီးတို့ဆိုရင် ကိုယ်ပိုင်တွေကစီကိုကိုယ်တိုင်စီဝါရှာထားတာဟုတ်ဒါကြီးကိုဖြုတ်ချဖို့ဆိုအင်မတန်ခဲရင်တယ် တကယ်လို့လားဒီမှာပြောသွားတာခန္ဓာကိုယ်ရဲ့ဒုက္ခတကယ်မြင်ကြည့်ဟိုကိုယ်ခန္ဓာကိုယ်တော့မှဒုက္ခမြင်နေဘာပစ္စည်းမှမလို့ခြင်းတော့အဲရှင်းရှင်းလေးပဲမလို့ခြင်းတော့မတွေ့တာတော့လောလောကူဖြုတ်ချနိုင်တယ်ဒါလေးတတိထားဖို့နော်ဒီတော့သင်္ခါရတရားတွေရဲ့အသုံးပုံယုံနံတရားတွေရဲ့ဒုက္ခသဘောကိုဉာဏ်နဲ့မြင်အောင်ရှုနိုင်မယ်ဉာဏ်နဲ့ဒုက္ခလို့တကယ်လက်ခံသွားပြီဆိုရင် ဒီပေါ်မှာတွဲတာတာမရှိတော့ဘူးဗျာတဏှာတွေကြွာသွားတယ်လို့ဆိုပါဒါလေးမှတ်တာနော်ဘုန်းကြီးတို့ဘုန်းကြီးတွေဆိုဒါအင်မတန်ရေးကြည့်တယ်တချို့ကြတော့ဘုန်းကြီးတို့ငငယ်တုန်းကဘုန်းကြီးဆရာပေါ့လေကိုရင်ရဟန်းဖြစ်ခါနေပေါ့ကိုရင်ကြီးဘုရားမှာဘုန်းကြီးငယ်ဆရာပြန်တော်မူပါတယ်ဒီသူလည်းဆုပ်ကင်စာနဲ့ပြန်တော်မူတယ်ပြန်တော်မူတော့ဆရာတို့ရဆုံးကဒီ ပစ္စည်းတွေကိုကြောင်းနေကံနေမစွန့်ဘူးပြမလွှဲဘူးနောက်တော့သူ့တငယ်ချင်းဘုန်းကြီးတစ်ပါးရောက်လာရောက်လာပြီဆရာတော်ဒါတွေကိုစွန့်လိုက်တော့ဖြုတ်ချလိုက်တော့အဲ့လိုမဆိုးဘူးဆရာတော်ရနောက်တော့သူကအကုန်စွန့်ချလိုက်တယ်သက်ဆိုင်ရာပုံကိုယ်နော်အဲ့လိုလေဘယ်သူကဘလောက်တုံးတုံးတိုက်တွန်းတိုက်တွန်းတော့တချို့ကြဒီလွတ်ချဖို့ခက်တယ်ကင်ထားတာပဲသူကသူတိမ်မတေရောအဲမဆိုးဘူးအဲ့ဒီဘုန်းကြီးဆရာကြီးက ခါလေးအပ်ပြလိုက်တယ်အဲ့ဒါမျိုးပေါ့ဒီအဲ့ဒါလည်းကောင်းတယ်တခါလေးလေးကိုကိုယ်တိုင်မေ့နေတာရှိတယ်ဘေးကနေသတိပေးနိုင်တော့ခဏဒီကာယကချင်းကိုယ်တိုင်ကဒါတွေနားလည်သဘောပေါက်ရင်ကောင်းတယ်ဒါကြီးကတွေ့တာတိုင်းစုပ်တိုင်းသူကပဲကိုယ်ပြန်ဆွဲချတယ်ကို ထွက်ဖို့လည်းခက်တယ်သွားဖို့လည်းခက်တယ်နောင်တန်တရားဘဝတော့မကောင်းဘူးဗျဒါကြီးကကိုယ်ဆွဲဆွဲဒါသာသမီအာယုံပစ္စည်းအာယုံနော်ကြောင်းကံအာယုံนี่ဘုံကြီးတွေဒုက္ခဖြစ်နေ ဘုန်းကြီးတို့ဟိုကကြည့်လိုက်ပါတော့တရားမင်းကြားမင်းနှက်ပြင်းနဲ့ထဆိုးရတဲ့ပုံကိုပစ္စည်းပစ္စယတွေချွေအောင်ပြိတ္တာတွေတိတ်ဟာသေကံဒီကလာဒုက္ခတွေကိုဖြစ်တာပဲလားဒါကြောင့်တက္ကပညာတောက်ဆောင်ပေါ်လာတာအဲ့ဒီဒုက္ခပဲအဲဒီမှာမှတ်ထားဖို့ရကဘုန်းကြီးတို့ဒီယုံ nant တရားတွေဒုက္ခကိုတကယ်ညာနဲ့မြင်မယ်ဆိုရင်ဒါတွေလွတ်ချနိုင်တယ်ဒါတွေအတွက်မတွေ့တော့မမှတ်မောဘူးဒါကြောင့်ဘုန်းကြီးတို့နိုင်ငံမှာဟိုမဟာဗောဓိမြန်ဆရာတော်ကြီးလိုက် ဟာပြိတ္တကလိုက်လာထွက်သွားပြီတတိယလုံးဝကိုစိုးချတာရှင်းတယ်သူကတော့အဲ့လိုကိုလုံးနိုင်ကောင်းတယ်ဒါသူကတကယ်မြင်လို့စွန့်နိုင်တော့နောက်တစ်ခုနေသတုကအနတ္တအနတ္တအနတ္တဆိုဒိဋ္ဌိကွာတော့ဒီယုံ nant တရားတွေရဲ့အနတ္တသဘောမြင်တယ်ကိုဖြစ်ခြင်းလို့မဖြစ်ဘူးသူဖြစ်လို့ဖြစ်တဲ့သဘောတွေမြင်မယ် ငါတို့ကယောက်ျားမိန်းမအစွဲပြုတ်သွားမယ်ဒါငါသမီးငါသမီးငါသားငါခန္ဓာကိုမဟုတ်ဘူးရုပ်တဘာဝတက်တက်နာမ်တဘာဝတက်တက်ပဲဆိုကိုကငါတို့ကယောက်ျားမိန်းမထင်တာတွေအတ္တကောင်ဝိညာဉ်ကောင်ထင်တာတွေဒိဋ္ဌိအားလို့လို့ကြွားပါတယ်ဗျဒါကြောင့်အနတ္တမြင်အောင်ရှုရအနတ္တမြင်မှဒိဋ္ဌိအားကွာဒိဋ္ဌိကွာမှသောတာပန်ဖြစ်တယ်ဒါကြောင့်မို့ချမ်းမြေဆရာတော်ကြီးတို့ကြတော့ဒီနေသဒုက္ခအနတ္တ၃ပါးမဟာအနတ္တကိုဇောင်းပေးတဲ့ ဝိပဿနာဉာဏ်နဲ့မြင်လာရင်လေဒီအနတ္တကမြင်ကိုမြင်ရတယ်မမြင်လို့မရဘူးမမြင်တော့ရှေ့တော့တော့မှဖြစ်ဖို့မလွယ်ဘူးပေါ့ဒါလေးနားလည်ထားပေါ့နော်ဒါကတော့အနေဆဒုက္ခအနတ္တမြင်အောင်ရှုရတယ်ရှုရင်ဒီကြိုးကျေးဇူးတွေကဒါမြင်နိုင်တယ်ဟိုအများလည်းသုံးသပ်လို့ရတာပေါ့ဒါလေးမှတ်ထားနောက်ပြီးမှဘုန်းကြီးဗာပြောခြင်းလဲဆိုဘုန်းကြီးတို့ဒီသမ္မတဉာဏ်ပိုင်းမှာပဲ နေစာဒုက္ခအနာတ္တတွေမြင်အောင်ရှုရှုပြီးတော့ဝိပဿနာဉာဏ်ကြီးအစအစင်းစင်တိုးတက်ဖို့အတွက်ဘုန်းကြီးတို့ဝိသုဒ္ဓိမတ်မှာဟောဝိသုဒ္ဓိမတ်မှာဟောပဲအဲ့ဒီမှာအိန္ဒိရိထက်မြက်ကြောင်တရားဒါဟောထားတယ်ရေးထားတယ်ပေါ့ဒီတရားကိုဘုန်းကြီးတို့မာစီလောကမှာဆိုရင်တရဝရဆရာတွေဒီတရားနဲ့နာမည်ကြီးသူတရားတွေလည်းရှိတယ်ဘုန်းကြီးတို့လည်းသူတရားတွေလည်းကြီးပါတယ်အဲ့ဒါလေးကိုလည်းဒီယောဂီတို့ကိုဘုန်းကြီးတို့ နှုတ်လေးတွေပေးတာအိန္ဒိထက်ကြောင်းတရား၉ပါးဆိုဒါဝိသုဒ္ဓိမေမှာတိကျလာပါတယ်နော်အဲ့ဒါလေးဒီနေ့ပြောဖို့ရဒါလေးကတရားကျင့်တဲ့ပုဂ္ဂိုလ်အလုံးအသိထားတဲ့အရာတွေပါပဲနော်ဝိသုဒ္ဓိမေမှာဗာပြောလဲနဝဟာကာရိဟိအိန္ဒိယာနိတိခာနိဘောတန္တိကိုပါသောကြောင့်ကြောင့်အိန္ဒိယထက်မြက်လာလိမ့်မယ်ထက်မြက်မှုဖြစ်လိမ့်မယ်နံပါတ်1 ဒီမှာတော့ဘုန်းကြီးကတော့စာနဲ့ပင်နဲ့ကြိုက်အောင်ပြောရတာပေါ့နော်ယောဂီတို့တော့ဒီမှာတော့အဲဒီအတူအတူနီးနဲ့ဗမာလိုပဲမှတ်ထားပြီးတာပါဒီမှာတော့ဘုန်းကြီးဒီဝိသုဒ္ဓိမက်ကယူပြောကြောင်းတေချောင်းလို့ပါဠိလေးလည်းဖတ်ပြပါဝိသုဒ္ဓိမက်ဒုတိယနှုတ်တောက်နှုတ်ရှိတော့ဒုတိယအုံမှာသာမဏေ248မှာပါပါတယ်နံပါတ်1ကဘာ မိတ်ထားတဲ့ဥပ္ပနုပ္ပါနာနံသင်္ခါရနံခယမေဝပတ္တိဒီမှာတော့ယောဂီတို့ပြောနေဖြစ်ဖြစ်နေတဲ့ဖြစ်နေတဲ့ဖြစ်ပေါ်တယ်ဖြစ်ပေါ်တယ်ဖြစ်တဲ့သင်္ခါရယုံနာတရားတွေရဲ့အပြတ်သဘောမြင်အောင်ရှုရမယ်ဒါမိတ်ပါတော့ဒါကြောင့်မို့ဘုန်းကြီးတို့ကဒီတရားရှုမှတ်တဲ့ခါကျရင်တခါတလေတချို့ကဖောင်းနေပိန်နေဝင်လေထွက်လေဝိပဿနာရှုနေတဲ့အခါမှာအဲ့ဒီပြတ်တဲ့သဘောမမြင်ရဘူးဗျအနေဆာသဘော ဘုန်းကြီးအတံပဲနားထောင်ကြည့်ပေါ့ကို အပြက်လေးကိုရှုညွတ်ထားတယ်ဟောဒီတန်လေးကပေါ်ပြီးပြောက်သွားပေါ်ပြီးပြောက်သွားပါလားဒီလိုလေးသိရမယ်လှမ်းရင်လည်းခြေတလမ်းမှာပဲဆုံးချပြောက်သွားတာပြက်သွားတာအဲ့ဒါလေးလေးစိတ်ကအဲ့ဘက်ကိုညွတ်ထားတယ်အပြက်ပဲလေးဘာပဲဖြစ်ဖြစ်ပေါ့သွားတာပဲဖြစ်လှမ်းတာပဲဖြစ်စားတာပဲဖြစ်ဖြစ်ပြောတာပဲဖြစ်တရှုတခြားပဲရှုလိုက်တယ်ပျောက်ပြက်သွားတာရှုထုတ်လိုက်တယ်ပျောက်ပြက်သွားတာဆုံးသွား အဲ့လိုတွေစိတ်ကညွတ်ထားကျို့ကြရင်တော့ဒီခါလေးအနေဆအနေဆရှုတာရှိတယ်ကျို့ကဖြစ်ပြဖြစ်ပြနဲ့ရှုတာရှိတယ်အဲ့ဒါတော့ဟိုညံခုနလိုဆင်ញင်တဲ့သဘောလောက်တင်ပေါ့ပေါ့လေညံနဲ့လည်းတကယ်မြောင်ကြည့်ရအဲ့ဒီလိုစိတ်ကလည်းညွတ်ပြီးကြည်နေမြင်ပါတယ်ဗျအဲ့လိုရှုရမယ်လို့ပြောတာနော်ဒါကြောင့်ဆောင်းပုံလေးလည်းမှတ်ထားအိမ်မှာရေးထားပဲဖြစ်တန်းယုံနာချုပ်ပြက်ဟာဧကံရှုရမည်နော်ခုနကမှတ်မိတယ်ဒါလေးမှနောက်ရောတော့ဟို ကိုးပါးလုံးပြည့်အောင်တာပြောရတာပါကိုကရှုမှတ်နည်းလေးတွေဒါတွေကိုးပါးလုံးဆင်မကြခြင်းတွေဘလို့ရှုရမယ်ဆိုတာသိရင်ကိုဒါကိုတရားတွတ်တက်မဲ့ခွင့်လာနေများပါတယ်ရုပ်တဘာဝနာမ်တဘာဝတွေပေါ်ပြီးပြောက်ဖြစ်ပြီးပြက်ပြက်သွားတဲ့သဘောမျိုးလေးမြင်အောင်ရှုရအဲ့ဒီဘက်ကိုစိတ်ကညွတ်ထားအဲ့လိုညွတ်ပြီးကြည်နေလို့ရှိရင်ဒါမြင်တာပါပဲအဲ့တော့ဘုန်းကြီးတို့က ခဏခဏပြောတယ်လေဝိပဿနာရှုတဲ့ပုဂ္ဂိုလ်များနံပါတ်1ပါလေသင်္ကသဘာဝလက္ခဏာပြင်မြောင်ရှုရုပ်ဆိုရုပ်သဘာဝမြောင်ရှုနာမ်ဆိုနာမ်သဘာဝမြောင်ရှုရုပ်တွေထဲမှာလေရုပ်28ပါးကဇံမရရင်တော့ဥပါဒရုပ်တွေရှုရခက်တယ်ဓာကြီးလေးပါကတော့ဇံရရမရရရှုလို့လွယ်အဲပူတာပဲဖြစ်အေးတာပဲဖြစ်တွန်းတာပဲဖြစ်ပေါ်ပြီးပြောပေါ်ပြီးပြောဖြည်းဖြည်းပြက်ဒီလိုလေးမြောင်ရှုရတယ် သိနေတဲ့စိတ်လေးလည်းပေါ်ပြီးတော့ဖြည်းဖြည်းပြက်ခံစားနေတာတို့တွေ့ထိနေတဲ့စိတ်အတွေ့ထိတို့အိတ်ချင်ခံပြီးတဲ့စိတ်တို့အများကြီးပါအိတ်တာမစ္စည်းဖြစ်တာတို့လောဘဖြစ်တဲ့ဒါလေးပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်သွားတာဒါမျိုးလေးမြောင်အဲတော့ပထမရုပ်တဘာဝနာမ်တဘာဝမြောင်ရှုဒုတိယဒီယုံနာတရားတွေဟာကြောင်းကျိုးဆက်ဆက်ဖြစ်တဲ့သဘောမျိုးလေးမြောင်ရှုရခုမှအသက်ရှုတာပဲကြည်လိုက်ပေါ့ရှုခြင်းနဲ့စိတ်ကြောင့်ရှုသွင်းလိုက်တယ် ရှုခြင်းနဲ့စိတ်ကအကြောင်းပေါ့ဟိုဒီနေ့တော့ဘုန်းကြီးတို့မာသရိပဒံသုတ်ထကရာမှာတို့ကတော့အကြောင်း၃မျိုးပြောထားတာပေါ့နော်ရှုခြင်းနဲ့စိတ်လည်းရှိရမယ်နှာခေါင်းပေါက်လည်းရှိရမယ်ဝမ်းပိုက်လည်းရှိရမယ်ဒီအကြောင်းတွေကြောင့်မို့လေတွေကဆင်းဆင်းဖြစ်သွားတယ်ဒီလိုမြင်အောင်ရှုရမယ်ဒါပြောတော့အနည်းဆုံးတစ်ကြောင်းလောက်တော့သိအောင်ရှုပေါ့တစ်ခုလောက်တော့အကြောင်းများများမြင်နိုင်တော့ကောင်းတော့ သွားတယ်သွားခြင်းနဲ့စိတ်ကြောင့်သွားတယ်ထိုင်တယ်ထိုင်ခြင်းနဲ့စိတ်ကြောင့်ထိုင်တယ်အိတ်တယ်အိတ်ခြင်းနဲ့စိတ်စားတယ်စားခြင်းနဲ့စိတ်ဒီစိတ်ကူးလေးခေါ်တယ်စိတ်ကူးလေးကိုဖမ်းမိမယ်ခြင်းစိတ်လေးကိုဖမ်းမိမယ်ဆိုရင်ကြောင်ကျိုးမြင်ဖို့လွယ်တယ်ဒါကြောင့်သဘာဝလက္ခဏာအနေနဲ့ရှုရကနံပါတ်1ရုပ်သဘာဝနာမ်သဘာဝမြင်အောင်ရှုနံပါတ်2ကကြောင်ကျိုးသဘာဝမြင်အောင်ရှုဒီလိုမှတ်ထားမယ်ပြီးတော့ဒီကြောင်ကျိုးဆက်ဆက်ဖြစ်တဲ့ယုံနာသဘာဝတွေရဲ့တာမညာလက္ခဏာကိုမြင်အောင်ရှုရမယ် အာခုနကဒီမှာဖြစ်တိုင်းယုံနိုင်ချုပ်ပြက်ဟာဧကံရှုရမယ်အဲ့ဒါနဲ့အတူတူပဲဗျနော်တာမညဆိုဒီမှာတော့ဟိုကတာမညလက္ခဏာဆိုဒီကြောင်းကျဆက်ဆက်ပြက်ယုံနာသဘာဝတွေကိုအနိစ္စမမြဲတဲ့သဘောဖြစ်ပေါ်ပြီးပြောဖြစ်ပြီးပြက်ပေါ့ဒါလည်းမြင်အောင်ရှုရမယ်ဒီမြတ်စွာဘုရားဒါဒီခဏနာမေးပါတယ်ဒီယုတ်တရားတွေနံတရားတွေကဥမာယုတ်တရားတွေဟာအိဋ္ဆာလာဒုက္ခအိဋ္ဆာလာအိဋ္ဆာလာအိဋ္ဆာလာပေါ့မြဲတဲ့တရားလားမမြဲတဲ့တရားလား အနိစ္စလားနေစ္စလားပေါ့မမြဲပါဗျာမမြဲရင်ဒါဆင်းရဲသလားချမ်းသာသလားတဲ့ဒီလိုမျိုးတွေမိတဲ့နတ္တလက္ခဏာသုံးတော့ကမမြဲပြီးတော့ပျက်စီးနေတဲ့ຢာတွေဆင်းရဲပါတယ်ဗျာပေါ့မမြဲဆင်းရဲတဲ့ຢာတွေကကိုဖြစ်လို့ဖြစ်ပါမလားဒီလိုတွေဆက်ပြီးတော့ဒါတော့ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်တွေကဒိုင်းဒိုင်းနဲ့တမ်းမြင်တယ်မထက်မြက်တဲ့ပုဂ္ဂိုလ်ကြတော့တမင်တကာရှုမှမြင်ပါတယ်ဒါကြောင့်ဘုန်းကြီးတို့ကဒီဘက်မှာတော့ဟို ကိုညာအစဉ်ကိုယ်တိုင်ချက်အသက်ဆုံးပြပါကိုယ့်ကိုရှုမှတ်ကြည့်ဆရာသမားပြောတာတော့လည်းမကျေနပ်နဲ့ကိုမြင်မှကိုယ့်အတွက်ကြိုးရှိတယ်ကိုမမြင်တော့ကြိုးမရှိဘူးနော်အဲတော့နံပါတ်1သဘာဝမြောင်ရှုနံပါတ်2တာမညာလက္ခဏာမြောင်ရှုတာမညာလက္ခဏာဆိုအကြောင်းကျိုးဆက်ဆက်ပြရုံဏသဘာဝရဲ့အနေစာဒုက္ခတတမြောင်ရှုနံပါတ်3ကသင်္ကတလက္ခဏာမြောင်ရှုဖြည်းဖြည်းဖြည်းနဲ့တမာရီကအားကောင်းလာပြီးဒီရုံဏသဘာဝရဲ့ ဥပချီပင် ဖြစ်တည်ပြက်စလည်းဆုံးပေါ့ဒါတွေမြင်ပါတယ်ဒါတွေကတော့ခွန်ကြီးတို့ဥရပြညာလောက်မှမြင်ပါတယ်အဲတော့ဒီမှာပြောချင်တာကအိန္ဒိထက်မြက်ကြောင့်နံပါတ်1တရားကပါလေဒီယုံနာတရားတွေရဲ့ ဖြစ်ပျက်ကိုမြင်အောင်ယူဖောင်းနေပိန်နေဒီလောက်လည်းမလုံးနဲ့ဝန်းလေးထွက်လေးဒီလောက်လည်းမလုံးနဲ့စိတ်လေးညှို့တော့ဟောဒါလေးကပေါ်ပြီးပြောက်သွားဖြစ်ပြီးတာဟိုဗာစီနီးနဲ့ပြောင်းမယ်လားနဲ့ညာလားနဲ့ကြွားတယ်ချတယ်ဒါလေးကပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်စိတ်ကအဲ့လိုညှို့ထားဒါဆိုမြင်ပါတယ်ဟိုအမှုအမှန်မှန်နဲ့ဒီတိုင်းအဆိုလောက်တယ်မှတ်မနေအောင်ညာနဲ့တကယ်မြင်အောင်မှတ်စေချင်ဒါလေးမှတ်ထားမယ်အဲတော့ဝိပဿနာရှုတယ်ဆိုတာကအသိဉာဏ်ဖြစ်အောင်ရှုရတယ်ပေါ့ရှုတာ အသိဉာဏ်ဖြစ်အောင်လို့ခုဟာနံပါတ်1ယုံ nant တော်ရဲ့ယုံ nant တရားတွေအပြက်ကိုမြောင်ရှုတာညွန်ကြတော့ပါနောက်တစ်ချက်သွားကြအောင်နောက်တစ်ချက်ကြပါဠိလေးဖတ်ပြမယ်နော်တထသတကိစ္စကိရိယာယတံပါရိတိအဲ့ဒီလို အပြက်တွေမြောင်ရှုတဲ့အခါမှာတက္ကိစ္စကရိယာရိုးရိုးသေးသေးလေးလေးစားစားနဲ့တံပါရိတိဝိပဿနာဉာဏ်တွေပြီးစီရမှာဖြစ်စီရမယ်နော် ဒီအပြတ်သဘောတရားတွေဖြစ်ပြီးပြတ်တာပေါ့ဗျာဖြစ်လဲပါပါတယ်နော်အပြတ်သဘောတရားတွေရှုတဲ့အခါမှာရိုးရိုးသေးသေးလေးလေးစားစားရှုရမယ်ဒါညွန်သားဟိုမယိုမသိမလေးမလန်းစားနဲ့တချို့ကြဟိုရှုသလိုနောက်သလိုလိုပြောင်းသလိုဒါမျိုးတွေလောက်တာရှင်အဲ့လိုမဟုတ်ဒီပြတ်သွားတဲ့တရားလို့စိတ်ကညွတ်ညွတ်ပြီးမှတ်နေမှတ်နေတယ်ဘယ်လိုမြင်ဒီပြတ်တဲ့သဘောတရားတွေတကယ်ကိုညာနဲ့မြင်အောင် ငါသေချာစူးစိုက်ရှုမယ်နော်ရိုးရိုးသေးသေးလေးလေးဆဆနဲ့ငါစူးစိုက်ကိုမြင်အောင်ရှုမယ်ဒီလိုနော်ပထမအပြက်ဘကိုညွတ်ထားညွတ်ထားပြီးတော့ဒီအပြက်တွေကိုကိုညာနဲ့တကယ်မြင်အောင်ငါရိုးသေးလေးဆလောက်မှဖြစ်မယ်တကယ်ကိုရိုးသေးသေးလေးဆလောက်အဲ့လိုလုပ်တဲ့အခါကျဝိပဿနာဉာဏ်ကြီးဖြစ်လာတယ်အဲ့လိုလုပ်တဲ့အခါမှာဘုန်းကြီးတို့ ရှုမယ်ဆရာတော်ကြီးတို့မိတ်တဲ့အတိုင်းပေါ့လှုပ်ပြီးမရှုရချုပ်ပြီးမရှုရဒါလေးတွေခဏနာမိတ်နေပေါ့လှုပ်ပြီးရှုရင်ဘာဖြစ်လဲအမှန်ကိုမသိနိုင်တဲ့ညာမဖြစ်နိုင်ပါဘူးတခါတခါကျတော့ဘုန်းကြီးတို့ဘယ်လိုဖြစ်တာလဲတချို့ကြဖောင်းပိန်ဆိုဒီလိုဖောင်းတဲ့ပိန်နဲ့ဒီလိုပဲထင်တယ်ဒီလေးကိုဝါယောတောက်ကိုကြည့်တယ်ဆိုတော့ तू နားမလဲအဲတော့ဒီလိုရှင်းတော့ဖောင်းနေရမယ်ဘိုက်မှာပဲဖောင်းနေရမယ်ဒီလိုနဲ့လေးကအကောင်းသလိုပေါ်လာဗျအကောင်းသလိုထင်ရှားသလိုပေါ် ခါကျလည်းဒီလိုထက်ပေါ်နေတာခါကျလည်းဒီလိုလဲနေတာခါကျဒီလို cross ဒီလိုဒီလိုတွေလည်းဖြစ်တယ်ဒီလိုဒီလိုလည်းဖြစ်တယ်ခါကျဒီလိုဘာဘာဘာဘာဘာဒီလိုဒီလိုဒီလိုများဒါကြတော့ဘိုက်မှာမဟုတ်ပဲနဲ့ပေါ်နာလေးမှာရင်ဝါနာလေးမှာဒီလိုလာအကောင်းတဲ့နေရာပေါ်မှာဒါကြဒီမှာသွားပေါ်တယ်အဲ့မှာတော်တော်များများယောဂီတွေဘယ်လိုဖြစ်လားငါတော့မှားပြီဆရာသမားညွန်တာဖောင်းပိန်ဘယ်နဲ့ငယ်ရိလာပေါ်နေမှမသိဘူး တခါလေမထင်မှတ်တဲ့နော်ဒီလက်တွေပါထင်ရှားတဲ့နေရာဓာမျိုးတွေလည်းလာပေါ့အဲ့တော့ကိုကမှားပြီးထင်မြဲတာတွေဖြက်ဖြက်ပြီးတော့ဒီနေရာမှာအတင်းလှုပ်ရှူတာအဲ့ဒီမှာအသိဉာဏ်မဖြစ်တော့နော်ဒါကြောင့်လှုပ်ရှူနေရင်အမှန်မသိတဲ့အတွက်အသိဉာဏ်မဖြစ်နိုင်ဘူးပြီးတော့ကချုပ်ရှူတယ်ခုနအဒီဖြစ်နေတဲ့နေရာကိုတဘာဝနေရာကောင်းမှပေါ်နေတဲ့စိတ်ဒီမှာပေါ်ဒီမှာကြည့်ရမယ်အောင်ဒါကိုအစ်ဖြစ်ချုပ်လိုက်တယ်ထိမ့်ချုပ်တာဒီဝမ်းပိုက်ပဲတင်းလှုပ်ရှူတာ နော်တချို့ကြလည်းဒီဝင်လေထွက်လေဝင်လေထွက်လေပေါ့တိမ်မွေ့သွားတယ်ကအတင်းလောက်ရှူတာမျိုးဒါမျိုးကိုပြောတယ်အတင်းထိန်ချုပ်ပြီးရှူမယ်ဆိုရင်လည်းရှူမယ်ဆိုရင်လည်းပဲဝီရိယတွေလွန်ကဲနေတဲ့အတွက်အမှန်ကိုမသိနိုင်ဘူးဒါလေးမှတ်ထားဖို့ဗျာအဲတော့ယောဂီရဲ့တာဝန်ကဘုန်းကြီးတို့ဘုန်းကြီးပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်ပေါ့လေဘုန်းကြီးတို့ယောဂီလို့ခေါ်တယ်ကျင့်နေတဲ့ပုဂ္ဂိုလ်မှများယောဂီပေါ့နော် အဲယောဂီရဲ့တောင်းဘုန်းကြီးတို့တောင်းကအဓိကဘာလဲလို့မေးရင်ပေါ်လာသမျှယုံ nant တရားတွေကို မလွတ်ရအောင်ရိုးရိုးသေးသေးလေးလေးစားလို့ပေါ့ဘာပဲပေါ်ပေါ်ပေါ့ဒါပေမဲ့တခုရှိတာတမာရီမြခင်ကြတော့တခုတည်းပဲအာယုဆိုင်ဝါယုဒသောဝါယုဒဝင်လေဆိုဝင်လေနော်အဲ့လိုတခုတည်းပဲစိုက်ထားတယ်မှတ်လို့မရဘူးလားဆိုရတယ်ဗျအသိဉာဏ်မဖြစ်တဲ့အတွက်ဘုန်းကြီးတို့မလုပ်စေချင်သေးဘူး တချို့ကြဒီတရားစကားမှာတော့သိညာမဖြစ်သေးပါဟိုအမှတ်တရားမှတ်နဲ့ဒီလိုနဲ့ဟိုတခါတရားစကားပြီးသွားတာပဲရှိတာအချိန်ပြီးသွားကုန်သွားတာရှိတာဘာမှ ကိုယ်တကမကြံငယ်ဘူးပေါ့ဗျာရှင်းရှင်းပြောရင်ရှုမှတ်နေတော့ကောင်းကောင်းမသိတာမျိုးတွေအများကြီးဖြစ်ကုန်အဲ့မှာဘုန်းကြီးဘာပြောကျင်သေးလဲဆိုဒီကနေ့ဒီရှုမှတ်တဲ့ကမှာရိုသေလေးစားမှတ်ဖို့ဘယ်လိုမှတ်ရမလဲဆိုတော့ဒါလေးပြောကျင်တော့ အဲ့မှာဒီမှာဘာတွေပြောခြင်းသေးလဲခုနက လုံမရှုနဲ့ရှုပ်မရှုနဲ့ဒါလည်းပြောလို့ရပါတယ်ဒီမှာနော်အဲ့ဒီတရားမှတ်တဲ့ခါကျတော့ဒီအတွေးတွေဝင်တတ်တယ်အတွေးတွေကဘယ်လိုလဲဆိုဟာငါအရင်တုန်းကဘယ်နေရာထိုင်တာဘယ်လိုဖြစ်ခဲ့လဲအခုအဲ့ဒီလိုလည်းမဖြစ်ပါလားမတွေ့ရပါလားအရင်တုန်းကဖြစ်တဲ့ပုံစံလေးပဲမျှော်ပြီးတော့မှတ်နေတာ အတိတ်တွေးတွေပေါ်လာရင်အဲ့ဒါကိုလည်းမမျှော်ပါနဲ့အတိတ်တွေးတွေပေါ်လာရင်ငကုံလုံးကဖြစ်ခဲ့ဘူးတာတွေပြန်မမျှော်အတိတ်တွေးတွေပေါ်လာရင်အဲ့ဒီအတိတ်တွေးကိုပေါ်ပြီးပြောက်ဖြစ်ပြီးပြတ်သွားတာပြန်မှားတယ်အဲ့လိုသိမှတ်နေသိမှတ်နေသိဒီတိုင်းတွေးတယ်တွေးတယ်ဒီတိုင်းလေးမရဘူးဗျာအဲ့ဒါလေးသိပြီးမှမှားတယ်အဲ့မှာပေါ်ပြီးပြောက်သွားဖြစ်ပြီးပြတ်သွားတယ်မြင်လို့ဆက်မတွေးတော့ပြီးတော့ဘာဖြစ်တတ်သေးလဲဆိုငါဒီလောက်ကြာပြီရှုမှတ်တာ အရင်တုန်းကလို့တွေ့မှတွေ့ပါအောင်မလားဒီလိုလဲအနာကမျောပြီးတော့လဲအထောက်တတ်တယ်ဒီလိုအနာကအတွေးတွေဝင်လာရင်လည်းပဲအဲ့ဒါကိုလည်းအတင်းထိတ်မချုပ်မထိတ်ချုပ်ပါနဲ့အတိတ်တွေးလည်းအတင်းထိတ်မချုပ်နဲ့စိတ်ဓာနုပါဒနာမှားတော့အဲ့ဒီတွေးတွေရတော့ဖြစ်ဖြစ်ပြက်မြအောင်ရှုပေါ့အဲ့လိုအတိတ်တွေးတွေရပြစ်အနာဂတ်တွေးတွေရသွားပြီဆိုမှပြစ္ဆုတ်ပါအာယုံကိုမလွတ်တမ်းရှုလို့ရတာဗျ ဒီခါဒီခါကျဘုန်းကြီးတို့ဘယ်လိုဖြစ်တာလဲအတင်းလေးတွေတင်းချုပ်အနောက်ကတွေးတွေတင်းချုပ်ပစ္စုပန်ရုံမှာအတင်းလှုပ်ရှူတာနေဒါလည်းမကောင်းဘူးပေါ့ဗျာအဲ့ဒါလည်းမှတ်ထားဖို့ဒီတရားရှုမှတ်တဲ့အခါကျတော့ဒီပစ္စုပန်အာယုံကတော့အတိတ်တွေးနာကတွေးရပ်သွားပြီဆိုပစ္စုပန်အာယုံကပေါ်နေတဲ့ခိုက်တံမှာပဲမှတ်လို့ရတယ်ပေါ်ပြီးပြောက်သွားမှတ်လို့မရဘာနဲ့ဥမာပေးလဲဆိုကောင်းငင်မှာလျှက်စီးလက်တဲ့ဥမာလေးပေါ့လျှက်စီးမလက်ခင်ဘယ်နေရာလက်မယ်ဆိုတော့ဘုန်းကြီးလက်ညှိုးထိုးပြလို့မရဘူး လက်တဲ့ချိန်လေးကိုကြည့်နေမှဘယ်လိုပုံစံလက်တဲ့ဘယ်နေရာလက်တဲ့လို့သိကြသေးတယ်ပြီးကကြတော့လက်ညှိုးထိုးပြလို့လည်းမရအောင်လဲပြီးတော့လည်းပျောက်သွားပြန်တယ်အပေါ်တဲ့ခိုက်တာနေတယ်ပဲအဲ့ဒီခိုက်တာမြင်အောင်ကြည့်ရတယ်ဒါမျိုးပြောတယ်နော်အဲ့တော့ပြီးမှဖြစ်ပြီးသားကိုလည်းမရှာနဲ့မဖြစ်သေးတာကိုလည်းမစင်စားနဲ့ဖြစ်နေအာယုံမှာမိအောင်မှတ်ပေါ့ဒါပြစ္ဆုတ်ပံတဲတဲရှုတဲ့ဒါကိုပြောပါတယ်နော်အဲ့လိုရှုမှတ်တဲ့အခါမှာဒီဘုန်းကြီးတို့တခြား ရှုမှတ်ပုံစနစ်တွေကိုပြောသွားတာရှိတယ်ဗောဒီကနေ့အဲ့ဒါလေးပြောချင်တာပါယိုသေးလေးစားစွာအထုတ်တယ်ဆိုတော့ဘယ်လိုယိုသေးသေးစိတ်လေးနဲ့ထားလို့ရမလဲဆိုမိလိန်နာပညာကဟောထားတဲ့အကြောင်းအရာလေးပါသူကကြက်ဥပမာပေးပြီးတော့ရှုမှတ်ခိုင်းတယ်ဘုန်းကြီးဟိုစိတ်ဓာနုပဒနာကြလည်းပြောပါမယ်အဲ့မှာတော့တေတကြီးရဲ့အင်္ဂါ၃ရပ်နဲ့ဘုန်းကြီးကလည်းပြောနေကြအောင်အခုဒီနေရာမှာတော့သူက ကြက်တွေရဲ့အင်္ဂါကြက်တွေဟာအင်္ဂါ9ရပ်နဲ့ဤဆုံးပြီးတော့နေသလိုတရားရှုမှတ်တဲ့ပုဂ္ဂိုလ်များလည်းအင်္ဂါကဒီလိုကြက်များလို့ပဲအင်္ဂါ9ရပ်နဲ့ပြည်စုံပြီးရှုမှတ်နိုင်ရင်တော့ဒါတရားရနိုင်တယ်ဒါပြောတော့အဲ့ဒီမှာနံပါတ်1ဒီမှာတော့ဒီခြုံခဏပဲနည်းနည်းလေးပဲခြုံပြောနေတာနော်ဘုန်းကြီးပြောချင်တာတဏှာလေးပဲပြောချင်တယ်ဒီမှာတော့ကြက်အင်္ဂါ9 9ရပ်လို့အချင်းချုပ်ပဲပြောတော့ကြက်တွေဟာတဲ့ အိယာကိုဝင်တော့မယ်ဆိုအိယာကိုလည်းသူအချိန်ကာလသတ်မှတ်ချက်နဲ့အိယာဝင်တယ်ချိန်ကြမှာဝင်တယ်အဲ့ဒီအိယာဝင်တဲ့ခါမှာလည်းအိယာကိုမဝင်ခင်မှာကိုလှုပ်တဲ့လှုပ်ထိုက်တာတွေလှုပ်တယ်လို့နော်အိယာမဝင်မီမှာကိုလှုပ်တဲ့လှုပ်ထိုက်တာဘာလို့ရမလဲဆိုတော့ယောဂီများဒီမှာတော့ဘာညွန်ထားလဲဆိုစေတီရှိစေတီနာကိုတပြည့်စီစေတီဝင်းမှာတပြည့်စီလဲတာတို့ဒီကကြာတောက်ရည်တောက်ရည်တွေ ခတ်တာတို့ခန္ဓာကိုယ်သုတ်တင်တာတို့စာရည်လို့ဇေဒီကိုရှ िख ိုးတာတို့ကြီးတဲ့မထေရတွေဘုန်းကြီးတွေတွေ့တာသူကအမိတ်ထားတော့မထေရတွေမှာချက်ကတရားစကားတွေနာပေါ့ပြီးမှဒီကိစ္စဝိစာတွေအကုန်လုံးပြီးမှကိုကစိတ်ညာသွားပြီးတော့နေပေါ့တရားအထုတ်ပေါ့အဲ့ဒီနီးနဲ့လည်းလုံနိုင်တယ်ဆိုတာကိုပြောပါတယ်နော်နောက်တစ်ခုကတော့ကြက်များဟာအိတ်တန်းဝင်ပြီးနေထတဲ့နဲ့ချိန်ထတယ်ပေါ့နော်သူတို့ ပညာမှာတော့ရှိပါတယ်ဒါသကောင်ကျက်ဒါလင်းကျက်ဒါညင်ဦးကျက်စရည်လိုပေါ့လေဒါမျိုးတွေဒါသူကတုံပြီးထတော့အဲ့ဒီကြက်များထတဲ့ချင်းထတယ်လို့ပဲယောဂီကလည်းကိုထမယ်ချင်းထထပြီးတော့ခုနကရွယ်စည်းလဲတာဗာညာအကုန်လောက်အောင်ဒါပြောတယ်ပေါ့လေနောက်တစ်ခုကတော့ဗာလေကြက်များဟာဒီအစာရှာတဲ့ကမှာရက်ရက်ပြီးတော့အစာရှာတယ်လို့ပေါ့လေ ဒီတိုင်းပဲယောဂီပုဂ္ဂိုလ်ဟာလည်းဉာဏ်လေးနဲ့ဆင်ញင်ပြီးတော့အစာတော့တွေစားရမယ်ပြစ္ဆုတ်ခဏဆင်ញင်စားဒါပြောတော့နောက်တစ်ခုကတော့ဗာလဲဆိုတော့ဒီကြက်များဟာညအိတ်တခါကျမျက်စိမမြင်တော့ဘူးเนาะဒါကတော့တော်တော်များများကြားဦးပါနေ့ကတော့မျက်စိမြင်တယ်ညအိမ်သူကမျက်စိမျက်စိမမြင်တော့ညကျမျက်စိကကန်းတယ်လို့ဖြတ်သွားတယ်အဲ့ဒီလိုပဲတဲ့ဘုန်းကြီးပြောချင်တာဒီပိုင်းပြောချင်တာပါ အဲ့ဒီလိုပဲယောဂီပုဂ္ဂိုလ်ဟာကိုမျက်စိမြင်ပေမဲ့လို့လည်းမမြင်အောင်ဆောင်ကျင့်ရကြားပေမဲ့လို့လည်းမကြားအောင်ဆောင်ကျင့်ရဘယ်နေရာပဲကျင့်တောထဲမှာပဲကျင့်ကျင့်နဲ့သူကပြောတာတော့ကိုဆုံးခံတယ်ဘုန်းကြီးတွေကြဆုံးခံဂေါစကံရှိရတော့ကိုဆုံးခံရွာပဲကျင့်ရအရမှာပဲကျင့်ကျင့်ကိုသွားတဲ့နေရာပဲကျင့်ကျင့်နော်အဲ့လိုကျင့်ရဘာဖြစ်လို့လဲဆိုတော့ကို နှစ်သက်ဖွယ်ရာအာယုန်နေအတန်နေအနံ့နေအရာသာတွေ့တာတွေကျုံလာရင်ဘယ်လိုကျင့်ရမလဲခုနမြင်လည်းမမြင်သလိုကျင့်ရကြားလည်းမကြားသလိုအနံ့ရလည်းမကြားမရသလိုလူအသဘောမျိုးလိုနော်အဲ့လိုတွေ့ကြရင်လည်းဒါကတော့ယောက်ျားမိန်းမနမိတ်ပုံသဏ္ဍာန်မယူမိအောင်ကျင့်ဟောလက်ချေပုံသဏ္ဍာန်တွေဒါတွေမယူမိအောင်ကျင့်အဲ့ဒီမှာ ဒါကရှင်နာကတင်နာကနေပြီးတော့မိလိန်နာမင်းကြီးကိုမိန်တာပေါ့ပြီးတော့မှသူကအထောက်ထားလေးနဲ့ပြောသွားတယ်။ဘာထောက်ထားနဲ့ပြောသွားလဲဆိုဘုရားရှင်ကရှင်မကစ္စည်းဆိုမထေရရှိတယ်။ဘုန်းကြီးတို့ဘုရားတရားဟောပြီးသွားဒီရှင်မကစ္စည်းတို့ရှင်သာရိပုတ္တရာတို့ရှင်အနာရာတို့ကဒီဘုရားဒါဘာဆိုလို့လဲဆိုတာသိတယ်။ဒါဘုန်းကြီးတို့တရားဝဲပြီးသွားဘုရားကကန္နကုတိတိုက်ကိုပြန်ကြွသွားရင်ဘုန်းကြီးတို့ဒီတရားဒီရှင်သာရိပုတ္တရာတို့ပါလို့ဆရာတော် ဒီနေရာဒီလိုဟောတာတော့ဘာလို့ဆိုလိုပါလဲဒီရှင်မြတ်ကြီးရှင်မကစ္စည်းတို့ပါတယ်သူတို့တကယ်ချက်မြတ်တဲ့ပုံရှင်သာရိပုတ္တရာတို့ရှင်အာနန္ဒာတို့ကနေသူတို့ကပြန်ပြန်ရှင်းပြဒါဘုန်းကြီးတို့ကနောက်ပိုင်းမှာထက္ကရာလို့မှတ်တမ်းတင်တာဒါလေးလည်းမှတ်တော့အဲ့ဒီထဲမှာသူကရှင်မကစ္စည်းမိတ်သွားတဲ့စကားလေးပြန်မိတ်ပြောပါတယ်ဘာမိတ်လဲဆိုစကုမတ္တအန္တောယထအန္တောကိုမှ မျက်စိအမြင်ရှိပဲမလို့မမြင်ကြအောင်ဆောင်ကျင့်ရတယ်။အဘုန်းကြီးဆောင်ဖို့လေးပေးမယ်နော်။ကိုယ့်အကိုပဲရေးလိုက်တော့ဘုန်းကြီးဒီဟွာတွေအမှတ်စုတွေများနေမှာတကယ်တမ်းကျဒါတရားစကားတွေဟောတဲ့တရားတွေ။အမြင်မျက်စိကိုယ်မှာရှိလေမျက်စိကွယ်စုမျက်စိကွယ်သူပုံစံယူမှန်မှုကျင့်ရမည်။ကိုယ်မှာမျက်စိကောင်းပေမဲ့လို့မျက်စိကွယ်နေတဲ့ပုံကုံမျိုးလိုတရားကျင့်ရတယ် ဟိုများသောအားဖြင့်ဟိုအာယုန်တစ်ခုတွေ့လိုက်ကိုကကြည်ပြီးသားဖြစ်နေယောဂီတက္ကရာလေးကြီးစရာကောင်းတာဘုန်းကြီးတို့ရိတ်တာတွေပါတွေ့ရတယ်ကမ္မဋ္ဌာန်းစရာဘာမှမသိယောဂီအကုန်သိနေရိတ်တာတွေပါဖြစ်သမျှဖြစ်တယ်ဒါမျိုးတွေမင်းကတရားထုတ်လာတော့မဟုတ်ဘူးအဲ့လိုမျိုးတွေဖြစ်တတ်တယ်ဒီမှာနော်အဲ့ဒါကိုခုနအရှင်မြတ်ကြီးကမိတ်ထားရှင်မကစ္စည်းမထေမိတ်ကိုမှမျက်စိရှိပြီပဲလို့မျက်စိကိုယ်ဟဲနေတဲ့ပုံစံမျိုးကျင့်ရတယ်မမြင်ကြောင်ဆောင်ကျင့် ကိုယ်နဲ့မဆိုင်ဘူးတချို့ဟာတွေကိုကတရားအလုပ်လာတော့တရားတိုးတက်ဖို့အရေးကြီးတယ်ပြဿနာတွေကတော့ရှိတော့ဗောဗျာနေရာတွေကရိတ်တာရိတ်တာလိုက်ဆိုင်လိုက်ဆိုင်လိုက်လိုက်ဘယ်နေရာဒါတွေကကိုယ်မြင်တွေ့နေပါပြီလေလောဘဖြစ်စရာတွေဒေါသဖြစ်စရာတွေဒါတွေဖြစ်လာဘောမမြင်ရောက်ဆိုငါကိစ္စမဟုတ်ဘူးငါလောကတရားလောရမယ်လို့ဒါလို့ကိုယ်လို့ကိုရိုးရိုးသေးသေးလေးလေးစားလို့ဒါမျက်စိနဲ့ပတ်သက်ပြီးမိတ်နေနောက်တစ်ချက်ဘာမိတ်မြန်လဲသောတာဝါပလီရော ရိရောယထာဒါလည်းကောင်းတယ်ကို့မှာနားရှိပြီမဲ့လို့နားမကြားကြအောင်နားမကြားတဲ့ပုံကုံမျိုးကျင့်ရမယ်အဲမမဲအတန်စကားကို့မှာကြားလဲမကြားရသူ ပုံစံယူမှန်မှုကျင့်ရမယ်အတန်စကားကို့မှာကြားလဲမကြားရသူ ပုံစံယူမှန်မှုကျင့်ရမည်လောလောကူမပေါ့ဗျာဒါတော့ဘုန်းကြီးတို့က မှတ်လို့လည်းအောင်ဆောင်ပုံလေးတွေစီထားကြတော့ဒီကတော့အတန်နေပါကြီးကြားလာပြီဆိုမကြားသလိုတာကျင့်နေကိုကိစ္စကိုကိုအလုပ်ကိုလာလုပ်အဲ့ဒါဆိုရင်ကိုတရားတိုးတက်တာအားကြားတာတွေလိုက်လိုက်ရင်နောက်ကအတွေးတွေရောတမျိုးတစ်ခေါ်ကြီးပေါ်လာမကားဝင်လာကြဘယ်သူကလဲဘယ်သူတော့ဘာကိစ္စလဲဟာရှုပ်ကုန်ပြီမပြီးနိုင်တော့ဘုန်းကြီးတို့ဘုန်းကြီးတွေလည်းဒီတိုင်းပဲ ပထမကအမြင်မျက်စိကိုယ်မှာရှိလဲမျက်စိကွယ်သူ ပုံစံယူ မှန်မှုကျင့်ရမယ်ဒုတိယကအတန်စကားကိုယ်မှာကြားလဲမကြားရသူ ပုံစံယူမှန်မှုကျင့်ရမယ်ဒါထေရကာရပေါ့ဗျာထေရထဲမှာပါပါတယ်ထေရကာရ295မှာနောက်တစ်ချက်ဗာဆက်မိန်လဲဆိုရှင်မကစီအရှင်မြတ်ကြီးပါဠိနှမျိုးတွေ့ရတယ်ပညာဝုဒ္ဒါလည်းပါတယ်ဇိဝဝုဒ္ဒါ ယထာမုကောတဲ့ဒီပြရလည်းဗာလဲဆိုကိုယ်မှာစကားပြောနိုင်တယ်ဆိုနိုင်တယ်ဒါပေမဲ့လို့စကားပြောနိုင်တဲ့ပုံစံမကျင်ဆွတ်အနေတဲ့ပုဂ္ဂိုလ်မျိုးကျင်မပြောဘဲနေရမယ်ပြောတာတရားရှုမှတ်နေဆွတ်အခြင်းကိုဆွတ်အသလိုကိုနေရမယ်အဲ့ဒါပြောတယ်ဒါကြောင့်မို့နှုတ်လျာပေါ်ပါပြောနိုင်냐လဲစကားစွန့်သူပုံစံယူမှတ်မှုကျင်ရမယ် နှုတ်လျာပေါ်ပါပြောနိုင်냐လေစကားဆွန့်သူပုံစံယူမှန်မှုကျင့်ရမယ်ကိုမှပြောနိုင်တယ်ဆိုနိုင်တယ်မပြောနဲ့ဘာဖြစ်လို့ကိုယ်ကိစ္စမို့ကိုလောက်လောက်ကတရားအလုပ်အဲ့ဒါတွေဖြတ်ချတယ်ဝင်ပြောနေရင်ကိုကဒီပြဿနာတွေပါနေရလိမ့်မယ်အမျိုးတွေပေါ့တဏှာများကင်းအောင်နေရခါရီလေးကြရင်တော့ဘုန်းကြီးတို့ကြုံတတ်ပါတယ်ဒီအတင်းဆွဲပြီးတော့သူတို့ကမပါပေါင်းခေါ်လာလို့ ကိုယ်ကရချင်းရှိနေမယ်ဘုန်းကြီးတို့လည်းကြုံပါတယ်ဒီရေးသားဌာနကြီးတွေသွားအထောက်တကားနောက်ရတော့သူတို့တွေကဘုန်းကြီးတို့ရဲ့ရည်ချင်းနေတည်တယ်ဟာသူတို့ရဲ့ဒီပညာရေးစီဝေးတွေတက်ခိုင်းတော့မဟုတ်ဘူးတပီတော့တရားထုတ်ဖို့လာတာဒီကိစ္စလာမှာတင်းဆွဲခေါ်ဒါမျိုးတွေကြုံခဲ့ရတယ် ကိုကဝါသနာပါမယ်ဆိုပြီးရောကိုယ့်လောက်ကပြက်ရောဘာမှကိုမလုပ်လို့မရတော့သူတို့တည်းဒီဖြစ်နဲ့ကျွန်းဝင်သွားသူကဒီတစ်ခါခေါ်မယ်ဟာနောက်တစ်ခါခေါ်မယ်နောက်တစ်နောက်တစ်မျိုးခေါ်မယ်ကုန်ပါပါပါအဲ့ဒါမျိုးပေါ့ကိုနိုင်တယ်မြပဲတော့ဒီမှာရွေးဖို့ကဘုန်းကြီးတို့ကလုံနေရလုံကငါအခုလုံတာဘာလုံနေရလဲအဓိကနဲ့တာမညာရွေးဖို့ပဲကိုအခုလုံတာကအဓိကပါလေတရားထုတ်ဖို့လာတာလေတရားထုတ်တဲ့လုံကအဓိကပဲဉာဏ်ကိစ္စတာမညာပဲ ဒါတွေကိုလည်းရွေးချယ်တာမယ်ဘယ်ဟာအဓိကလဲဘယ်ဟာတာမညာလဲကိုဘွားအတွက်ကိုခုလာတာဒါကိုရွေးချယ်တာတယ်နော်အခုဓမ္မကြီးတို့ဒကာကြီးတို့တရားစခန်းတစ်ခုသွားမယ်ဆိုရင် ကိုအဓိကဒီမှာဘာအတွက်လာလဲဒါကိုရွေးချယ်တာအဲ့လိုမဟုတ်ဘဲနဲ့ဟိုပါလိုက်ဒီပါလိုက်ဆိုရင်အဲ့လိုမျိုးခက်တတ်တော့ဒါကြောင့်နှုတ်လျာပေါ်ပါ ပြောနိုင်ကြလဲစကားဆွန့်သူပုံစံယူ နီးလူကျင်းရမယ်။နောက်ဘုန်းကြီးတို့ဟိုကြတယ်တစ်ခါထပ်ပြောပါမယ်။ဒီဟာလေးနဲ့စကားပြောဆိုမှုနဲ့ပတ်သက်ပြီးတော့ဘုရားကရှင်မမောဂလကုရောမြတ်ကြီးထိနမိတ်ရပဲဖြစ်တော်ကြောင်းတရားခုနှစ်ပါးဘုရားကရှင်မမောဂလကုရောမြတ်ကိုဟောပါတယ်။ပြီးတော့တရားအထုတ်နေတဲ့ပတ်သက်အဲ့ဒီတုတ်ထဲမှာတော်တော်ဟောသွားတယ်။အင်္ဂုတ်ထုတတ္တိယဟုတ်ပေါ့နော်တတ္တကနိဗ္ဗာန်မှာ စပလယမာနတုတ်ဆိုရှိတယ်ဗျအဲ့ဒီတုတ်ဒီကတော့ဌိနမိတာပဲဖြောက်ချောင်းတရားတွေပါပဲအဲ့ဒီဟာတွေဟောတာအဲ့ဒီခုနှစ်မျိုးဟောပြန်နောက်ပိုင်းမှာဘုရားကဘာဟောလဲဆိုတော့ရှင်မောင်မကလောင်ပါဠိလေးရွတ်ပြမယ်ဝေဂာဟိကာယမောကလာနာ ကထာဘုံလေးတတိဥဒိဆံစကားပြောတဲ့ကလေတချို့ကဒီဆန့်ကျင်ပဲပြောတတ်တယ်ဆန့်ကျင်ပဲပြောပါလေငင်းခုံရတော့လေသူကဖြူဆိုကိုကမဲ အဲတိုက်ခတ်နေဖြစ်တာနိုင်ငံရေးပဲဖြစ်ပဲဘာပဲဖြစ်ဖြစ်ကိုကဒီပါတီဟိုပါတီနဲ့အိမ်မှာစန့်ကျင်ပဲပြောကြရဆိုကြပြီဒါမျိုးပေါ့ဂိုင်းလိုက်နီလိုက်ဟာငါနီမမနဲ့သူနီမမနဲ့ဟာငါတို့ဂိုင်းသူဂိုင်းအိမ်မှာစန့်ကျင်ဘက်တွေဖြစ်ကြအဲ့ဒီလိုစန့်ကျင်ဘက်ဖြစ်လာစန့်ကျင်ဘက်စကားတွေပြောရပြီဆိုရင်စကားတွေအများကြီးပြောရတယ်စကားတွေအများကြီးပြောရင်တတိလွတ်သွားတတိလွတ်ရင်စိတ်တရားပြန့်လွတ်တော့ဒါမှတ်တာစန့်ကျင်ဘက်စကားများများပြောမိတဲ့ပုဂ္ဂိုလ်ဟာဘာဖြစ်လဲ စိတ်တွေပြန်လွင်လိုက်မယ်ထိုင်မှရင်သိတာရလေဒီနေ့ယောဂီတို့ကိုတရားစခန်းနေသွားတော့9မိနစ်လောက်ပြောတာအာတဏှာလုံးလုံးဒါနဲ့ပဲတပန်းလုံးနဲ့ရှေ့ကိုသွားလို့မရအောင်အဲ့ဒီဟာလေးပြန်စဉ်းစားကြည့်ဟောဒီဒီစကားပြောတဲ့တော့ငါတဲဒုက္ခပေးတာပဲအဲ့တော့ရွေးချယ်လိုက်ငါဒီလာတာဒီဟာပြောလာတာမဟုတ်ဘူးမိစေတငယ်ချင်းတချို့ကလည်းတကယ်အထုတ်ခြင်းလို့လာတာမဟုတ်ရှိတာလာပြီးမိတ်ဖွဲ့တာလိမ့်စာတောင်ဘုံနာမတောင်ရုပ်ရက်ကံတာ ကိုကလည်းဝါသနာပါပါနဲ့ဆိုတော့ပြောပြီးပြီးရောအဲ့လိုမျိုးအဲ့တော့မေတ္တာရကျမလို့ဒီမှာခဏလာထုတ်တာလို့ထွက်တဲ့ခါကျပြဒီစခန်းပြီးတဲ့ခါကျပြောပါမယ်တခုတော့သိခါမှာလို့အဲ့လိုလေမေတ္တာရခံဘုန်းကြီးတို့လည်းဒီတိုင်းမှာအများကြီးကြုံတယ်ဒီလုပ်ငန်းတွေကောင်းတဲ့လုပ်ငန်းတွေလုပ်တကယ်တမ်းညာသူတို့ကဟုတ်မလို့နဲ့နောက်ချက်ပေးတာပါပဲဒီကပြီးမှပြောရင်ရတာ ဒါကြောင့်မမှတ်တာပါစမ်းကြည့်ပဲစကားတွေပြောမိရင်တယောက်နဲ့တယောက်ခိုင်းမတူယူဆမတူရင်စကားတွေကပြောတဲ့အခါစမ်းကြည့်ပဲပြောမိရင်ဒီထိုင်တဲ့အခါကျတရားတွေအကုန်လုံးပြန်ပေါ်ပြီးစိတ်တွေပြန်ဝင်နော်ဘုန်းကြီးတို့ဘုန်းကြီးတွေတွေ့ကြုံပြောပါမယ်ဘုန်းကြီးလောကပေါ့ဗျာဘုန်းကြီးတော့ဘုန်းကြီးလောကနေတာပေါ့တချို့ဘုန်းကြီးတွေကဘယ်လိုဖြစ်လဲဆိုရင်အများအား against ပြောတယ်ဆန့်ကျင်ပဲပြောတယ်ဝါသနာဒီတော့ကဒီမှာတရင်တော်ခုတော့မရှိတော့ပါပြန်တော့သွားတယ်ဆရာတော်ကြီးတပါး ကြားဖို့တယ်ငငယ်တော့တော်တဲ့ပညာရေးမှာပရိယဘိဘုန်းကြီးတို့ဘုန်းကြီးစာပေလောကမှာလည်းတော်တာပဲလောကီပွဲလည်းရတာဆရာတော်ကြီးအဲ့ဒီဆရာတော်ကြီးကဘာနာမည်ကြီးလဲဘယ်သူနဲ့စကားပြောပြောဆင်မပြေဘူးလို့နာမည်ကြီးတာကြားတာကြောင့်လည်းနောက်တစ်ချိန်မှတွေ့တယ်သွားစကားပြောတော့ဘုန်းကြီးတို့ရိုသေးလေးစားပြောဘလို့မှပြောမပြေဘူးအာဟုတ်တယ်ဟာလို့ဆရာတို့ကြားတဲ့အတိုင်းဟုတ်တယ်ဒီလိုပုံစံလည်းရှိတယ်လောကမှာဘုန်းကြီးလူအများကြီးပါ လူတို့ရဲ့ဝါသနာလို့ဖြစ်နေတာသူကသူများအဖြူဆိုသူကအမဲသူများအမဲဆိုသူကအဖြူဒီလိုပြောနေကြစန့်ကျင်ပဲနိုင်ငံရေးတဲ့ဒီပါတီရဆိုရင်သူကဟိုပါတီရအဲ့လိုအဲ့လိုမျိုးပြောအဲ့တော့ဘာဖြစ်လာလဲသူအဲ့ဒီုံကတော့ဘုန်းကြီးတော့ကိုယ်တည်းကြီးတဲ့ဆရာတော်ကြီးတိတ်ဟွာတော်ကလည်းတိတ်ကြီးနေတော့ဘုန်းကြီးတော့ဥစဉ်ပေါက်စားတယ်နော်သူဘာပြောပြောငြိမ်းခံနေတော့ပြီးသွားတော့ဘုသူပြောချင်ပြောပေါ့ အဲ့လိုမဟုတ်ဖဲနဲ့အတိုက်ခံသွားပြောအဲ့မှာညဉ့်ညခုံညံတော့မပြီးတော့ကိုယ်လည်းမယိုတရားတွေဖြစ်တယ်တရားအထုတ်နေတဲ့ပုံကောကြအဲ့ဒီဟာဒီအကုန်ပြန်ပေါ်တယ်ခုနလိုမှတ်တာ9မိနစ်လောက်ပြောမြင်အာတဏှာကြီးလုံးလုံးဒါတွေရက်ပြန်မှဒါကြောင့်မို့ဒါလေးကိုပထမဒါရှင်မောဂလဟောတဲ့တရားလေးကိုခုနလိုဆောင်းပုံလေးနဲ့မှတ်ခြင်းဆန့်ကျင်ပြောလျင် အတွေးဝင် စိတ်ဆင်ပြန်လည်သည် ဆန့်ကျင်ပြောလျင်အတွေးဝင်စိတ်ဆင်ပြန်လည်သည်ဆန့်ကျင်ပဲပြောရင်တော့ထိုင်တဲ့အခါအဲ့ဒီတွေးတွေပြန်ဝင်တာပဲဝင်ပြီးတော့စိတ်တွေပြန်လည်ဘလို့မှကိုထိုင်လို့မကောင်းဘူးငကိုကထိုင်ကောင်းတာတွေအကုန်ပြုတ်ကြကုန်တာအဲ့ဒါသတိထားဆန့်ကျင်ပြောလျင်အတွေးဝင်စိတ်ဆင်ပြန်လည်သည်တချို့ကသူတို့ကိုငကိုတွေကဆန့်ကျင်ပဲပြောနေကြဒါကိုသွားတိုက်ခါလို့ကိုပဲနေတာလားကိုပဲတော့ပြတ်တာသိထားရင်ဘာပြောစရာလို့ဒါလေးညင်ကြီးလိုက် နောက်ဘုရားဆက်ဟောတဲ့ရှင်မောင်မောက္ကလံဥဒတတအတံတော်အဲ့ဒီစိတ်တွေပြန့်လွင်တဲ့ပုဂ္ဂိုလ်ကကိုယ်နှုတ်စိတ်စောင့်စည်းမှုမရှိတော့ထိမ့်သိမ့်မှုမရှိတော့ဒါလေးမှတ်တာစိတ်ပြန့်လွင်တဲ့ပုဂ္ဂိုလ်ကဒိုင်းုံနဲ့အတန်ကြားတယ်ချက်ချင်းသူကနားထောင်ပြီးသားပဲတခုတည်းမြင်ကြည့်စရာရှိတယ်ကြည့်ပြီးသားပဲနော်ကိုယ်လည်းမထိန်နဲ့ပြောစရာရှိတယ်လွတ်ခလက်ပြောပြီးသားပဲ စိတ်ဆိုးစရာရှိလဲဒေါသဖြစ်စရာရှိလဲဖြစ်ဒေါဘဖြစ်စရာရှိလဲဖြစ်မိတတ်တယ်ဒါကြောင့်မို့စိတ်ပြန့်လွင်တဲ့ပုံကောင်များကိုယ်နှုတ်စိတ်စောင့်စည်းမှုလုံးဝမရှိဘူးနောက်ထပ်ဆောင်းဖို့တစ်ခုရေးရင်ရေးပါပြန်လွင်သူမှာစောင့်စည်းတာမှန်စွာကင်းလေသည်ပြန်လွင်သူမှာစောင့်စည်းတာမှန်စွာကင်းလေသည်ဒါကလည်းအလုံးလုံးတဲ့ပိုင်းတွေမှာလိုလို့ပြောတာနော်ဒါတွေမှတ်တာ တကယ်တရားစခန်းတွေဝင်ကြပြီဒါတွေသိအရေးကြီးတယ် ပြီးတော့မြတ်စွာဘုရားကအရှင်မောကလံဗာဆက်မိန်လဲအတံဥဒတအာရစိတ်တံတမာရီမာအဲ့လိုကိုနှုတ်စိတ်စောင့်စည်းမှုမရှိတဲ့ပုဂ္ဂိုလ်ဟာတမာရီမရပါဘူးဘယ်တော့မှတမာရီမရဘူးဒါမိန်ဒါကြောင့်မစောင့်စည်းပါ ထိုသူမှာတမာရီမှာဝေလေသည်ကိုယ်လည်းမစောင့်နှုတ်လည်းမစောင့်စိတ်လည်းမစောင့်မြင်စရာရှိကြည့်လိုက်တယ် တန်ကြာနားထောင်လိုက်တယ်အနံ့ရအနံ့ခံလိုက်တယ်နော်စားစရာတွေ့စားလိုက်တယ်ပစ္စည်းပစ္စည်းအထူးဆန်းလေးတွေတွေ့လာရင်တုံညင်နဲ့ကန်ညင်နဲ့ဒါမျိုးလေးတွေပေါ့အဲတော့မဆောင်စည်းပါ ထိုသူမှာတမာရီမှာဝေးလေသည် ကိုမူရာမဆောင်စည်းနိုင်တဲ့ပုဂ္ဂိုလ်ကိုနှုတ်စိတ်မဆောင်စည်းနိုင်တဲ့ပုဂ္ဂိုလ်မထိမ့်သိမ့်နိုင်တဲ့ပုဂ္ဂိုလ်တမာရီမရနိုင်ပါဘူးလေ။ အဲ့လိုတမာရီများနိုင်တဲ့ပုဂ္ဂိုလ်ကတော့ဘာသိညာမှမဖြစ်တော့ဘူးဗျာတမာရီကင်းမှပုဂ္ဂိုလ်မှပညာမဖြစ်ပြီဒါကတော့ဘုန်းကြီးတို့စကားပြောတဲ့နေရာမှာမပြောဘဲနေဖို့ပြောမိရင်ဒီလိုတွေဖြစ်တတ်တယ်ဆိုဘုရားကရှင်မမောက္ကလံကိုအကျိုးအကြောင်းဆက်ဆက်ပြီးဟောသွားတယ်တရားလေးဒါလေးသိကောင်းတယ်နော်ဒါတရားရှုမှတ်တဲ့ပုဂ္ဂိုလ်တွေအရေးကြီးလို့ပြောတာခုနမူရင်းကတော့ ရှင်မကိစီဆရာတော်အရှင်မြတ်ကြီးကပါဟုတ်လဲနှုတ်လျာပေါ်ပါပြောနိုင်ကြတယ်စကားဆွန့်စု စကားဆွန့်သူပုံစံယူမှန်မှုကျင့်ရမည်ကိုမှပြောနိုင်တယ်တော်တော်လည်းလည်းပြောနိုင်တယ်ဆိုနိုင်တယ်ဒါမျိုးလို့ကိုပြောရမယ့်နေရာမို့ကိုကဒီကစကားပြောဖို့လာတာမဟုတ်တရားအထုတ်ဖို့လာတာဒါကြောင့်မပြောဘဲနေ နောက်တစ်ခုရှင်မကိစီအရှင်မြတ်ကြီးကဗာမိတ်လဲဆိုတော့ ဘလောဝါဒုဘလောရီကွာကို့မှာအာအင်ပြည်နေတယ်အာအင်ပြည်နေတဲ့အခါမှာအာအင်ရှိတဲ့အတိုင်းဇုတ်ကလေးဇက်ကလေးပြုံးကလေးဒိုင်းကလေးဒီလိုမထရအောင်ဒါကြောင့်မို့မာဒီဆရာတော်ကြီးတို့တရမတန်ဆရာတော်ကြီးကတော့ဒီဟာလေးကိုကြည့်ပြီးလူမမာနဲ့တူစွာချင်းအသင့်တရားတွေ့နိုင်သည်သူတို့အဲ့လိုရေးတယ်နော်ဒီရေးကဒေဗရတော့ဗာလဲဆိုဘလခွန်အားကို့မှာများလေအင်းအားနေသူ ပုံစံယူမှန်မှုကျင့်ရမည်ကို့မှာအင်အားဗလာရှိပေမဲ့လို့ပြောကလေးပြကလေးဒီလိုမထရအောင်အမှတ်တတိနဲ့ထအမှတ်တတိနဲ့ပြောရဗလာခွန်အားကို့မှာများလေအင်အားနည်းသူ ပုံစံယူမှန်မှုကျင့်ရမည်ထတာပဲပြေးသွားတာပဲပြေးလာတာပဲပြေးစားတာပဲပြေးဇိုးဆက်ငကိုတိုင်းမလောက်အောင်ငကိုတိုင်းလို့ရင်တော့အမှတ်တတိကလွတ်တာပေါ့ဗျာနော်ဒါလေးကိုတတိမလွတ်အောင်ရှုတအောင်လုပ်အောင်တရားစကားနေဝင်တယ်ဒါကိုပြောတယ် နော်အဲ့တော့ဖြည်းဖြည်းချင်းထားဖို့အဲ့ဒီထဲမှာတော့ဘုန်းကြီးတို့လူမမာထဲမှာဆရာတော်ကြီးတွေကတော့ဘာဥမပေးကြလို့လူမမာထဲမှာတော့ခါနာနေတဲ့ဥမာပေါ့ခါနာတဲ့လူကဘုန်းကြီးတို့လည်းခါနာတဲ့ယောဂရှိတယ်အဲ့လိုနာနေလို့ချင်းလေရုပ်တရားထားလိုက်ပုံးနာတော့အိမ်မှာဖြည်းဖြည်းဖြည်းနေထားလူမာတဲ့ခါနာနေတဲ့လူမာလို့ကျင့်ရမယ်လို့သူတို့အဲ့လိုမိတ်ပါတယ်ဆရာတော်ကြီးကခါနာတဲ့ပုဂ္ဂိုလ်ကမနာရအောင် ဖြည်းဖြည်းဖြည်းထားရတယ်ဖြည်းဖြည်းဖြည်းထိုင်ရတယ် အဲမျိုးလေးဒီယုတ်တရားနံတရားတွေကိုအသေးစိတ်မြင်အောင်ရှုခိုင်းတယ်တော့ခုနရှင်မကိစီဟောတဲ့တရားကိုခေါ်ချက်ချရင်ခုနလိုမှတ်တာမယ်ဗလခွန်ကကိုမှအာအင်းနေရှိတယ်ဇုတ်ကလေးစက်ကလေးပြုံးကလေးထတာသွားတာလာတာမလောက်ပါနဲ့ဗလခွန်ကကိုမှများလဲအင်းအားနဲ့သူအင်းအားမရှိတဲ့ပုံစံမျိုးအားနဲ့တဲ့ပုံစံမျိုးယောဂဖြစ်နေတဲ့ပုံစံမျိုးယူပြီးတော့ကျင့်ပါတဲ့ နောက်တစ်ချက်အာဟောတာလေအထေအတေအထအတေနှစ်ခုတွေ့ရတယ်ပေါ့ဗျာသမုပ္ပန်နေတေထမတတာယိတံမတတာယိကံအဲ့ဒီပါဠိလေးအဲ့တော့ဗာလဲဆိုတော့ကို့မှာတွတ်တွတ်လွဲ့လွဲ့လုံနိုင်ပေမဲ့လို့ဆွမ်းမဲ့နေတယ်သေးနေတယ်လို့ကျင့်ရတယ်သေသွားတဲ့ပုံကဆွမ်းမဲ့တော့ဘာမှမလုံမလုံမရှက်နိုင်တော့အဲ့လိုပဲ အဲ့ဒါလေးကိုတော့ဗာမိတ်လဲသွက်လွက်လှုပ်ရှားပြုနိုင်냐လဲစွမ်းမဲ့သူသေးနေသူသေးနေတဲ့ပုံကုမျိုးလို့ဟုတ်လားမတုံမလှုပ်ကြီးအဲ့ဒါမျိုးကျင့်ရမယ်လို့ဆိုလို့တယ်သွက်သွက်လွက်လွက်လှုပ်လှုပ်ရှားရှားမလှုပ်ရဘူးဒါကတော့ရှင်မကိစ္စကမိတ်သွားတဲ့စကားလေးဒီဟာကိုအကိုးယူပြီးတော့အင်နာကဒေနာကမိလိနာမင်းကြီးမိတ်နာပါနော်ဒီမှာတော့သူကကြဲ့ရဲ့အင်္ဂါက အဲ့ဒီတစ်ချက်ကပါလဲညကြတော့မျက်စိကွယ်တာမျက်စိမမြင်ဘူးလေကြက်တယ်အဲ့ဒီပုံစံပြောပြီးတော့ဒီအတန်ကိုမျက်စိနဲ့မကောက်အတန်တို့ကြံတဲ့ပြောတာတွေဆိုတာတွေသွားတာတွေလာတာတွေဒါတွေအကုန်လုံးရှင်မကစ္စည်းကတော့ကုန်မိတ်သွားတယ်သူအဲ့ဒါကိုပြလို့နောက်ဆုံးတစ်ချက်ကတော့ကြက်အင်္ဂါတစ်ချက်ကပါလဲကြက်ဟာသူ့ကိုခဲတွေနဲ့ထုတ်တွေနဲ့နှီးမျိုးစုံပြစ်ခတ်တယ် ပြစ်ခတ်ပဲသူအိတ်နေကြနေရစွတ်မသွားဘူးလေဒီနေရာပဲသူမြဲတယ်နေနော်အဲ့ဒီတူလို့အဲ့ဒီလိုပဲတဲ့ယောဂီပုဂ္ဂိုလ်ဟာဘုန်းကြီးတို့ဘုန်းကြီးတွေရှင်ပြောမှာအရင်တော့သင်္ကန်းကဒီလိုမရဘူးပြချုပ်ဝဲသင်္ကန်းချုပ်တာပဲဖြစ်ဖြစ်အမှုကိစ္စလေးပေါ်လို့လုံးလုံးတာပဲဖြစ်ဖြစ်ဆရာသမားတွေဝေယဝဇ္ဇကိစ္စတွေပဲလုံးတာပဲဖြစ်ဖြစ်နော်ဥပမာခုလိုသင်ယူတဲ့အခါပဲဖြစ်ဖြစ်ဘုန်းကြီးတို့ခုလိုသင်ပေးတဲ့အခါမျိုးပဲဖြစ်ဖြစ် စီစဉ္ညနှလုံးသွင်းမှုရှုမှတ်မှုဟာမလွတ်စီအောင်မစွန့်လို့ရဘူးကိုရှုမှတ်နေတဲ့ကမ္မထာယုံဟာတချို့ကြလုံများလို့မလုံတာမျိုးစွန့်လွတ်ပြလိုက်တာခုနကြက်များလို့ဘလို့အန္တရာယ်ရှိလို့နေနေ तू ဒီအိတ်တန်းအိတ်တန်းဒီပင်တက်ဒီပင်အိတ်ဒီပင်မလာအိတ်တာဒီနေရာဆိုဒီနေရာပဲအဲ့လိုပဲယောဂီကအိတ်တန်းကျင်ရဘာကိစ္စပဲပေါ်ပေါ်ဘယ်လိုခက်ခဲပဲပေါ်ကြုံကြုံပေါ့လို့ကိုရှုမှတ်နေကြအာယုံဒါမျိုးမစွန့်မလို့ဆွဲဆွဲမြဲမြဲကျင်ရ ဒါမှတိုးတက်တယ်ဒါဟုတော့သူကနောက်သူဂါထာလေးတွေပါအများကြီးပြောသွားတော့ဘုလားအဲအဲ့ဒါတော့ပဲဒီနေ့ကတော့ခွန်ကြီးတို့ဒီခုနကအိနေထက်မြက်ကြောင်တရားထဲမှာပဲထအောင်ပြီးပါလေကြည့်လိုက်မယ်ခုနစာလေးပြန်ထုတ်လိုက်စမ်းပါအိနေထက်မြက်ကြောင်တရားမှာပါလေနံပါတ်1နော်ပြည့်ပြည့်ချင်းသဘောကိုတွေ့မြောင်ရိုသေလေးစွာစွာရှုရမယ်ခုန ရှုမှတ်တဲ့နည်းတွေထဲမှာရိုသေလေးစားစွာရှုမှတ်တဲ့နည်းကိုဒါဘုန်းကြီးပြောသွားတယ်နော်။နော်အဲ့ဒါလေးမှတ်ထား။စကားပြောတာပဲဖြစ်ဖြစ်ကြည်တာပဲဖြစ်ဖြစ်ပြောတာနားထောင်တာပဲဖြစ်ဖြစ်အဲ့ဒါမှရိုးရိုးသေးသေးလေးလေးစားစားလေးဘယ်လိုလုပ်ရမလဲဆိုဘုန်းကြီးပြောပြီးသား။ခု6နိုင်ထိုးတော့ဒီနေ့ဒီလောက်နဲ့သင်ကြအောင်နော်။နောက်ပတ်မှာဆက်ပြောမယ်။ဒီနေ့ဟောပြောဆုံဆုံးမတဲ့တရားတော်များကိုဆုံဆုံးမတဲ့တိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဖုန်ဉ္ဇဏ်နိဗ္ဗာန်ကို ရလွယ်ရောက်လွယ်နဲ့ရတဲ့ပုံကုန်များဖြစ်ကြပါစေ။ကျွန်တော်ပြောပြီးရစုနဲ့ပြရပါလိမ့်